ပူဇော်ဖူးမြော်မှလျှော့ကြောပါ၏ရှင်မယားအမေရိကန်နိုင်ငံမေလင်းပြည်နယ်ဆီလဘာစပရင်မြို့မင်္ဂလာရမကျောင်းတက်မင်္ဂလာရမကျောင်းတက်ဆရာတော်ဥရမတာမီနှင့် PAPA အသိကြီးမှကြီးမှုကျင့်ပါတော်ရွှေမြောင်းဆရာတော်ဤဆယ်ရက်တရားစခန်းပွဲ၌အစိုးရလာရောက်ကြ၍ တရားတရားတန်ခါယရဏမြတ်သုံးပါးဆရာသမားတို့အားရှိခိုးပူဇော်ဖူးညောမှန်လျှော့ကြောကြရသောပူဇော်ဝတ္တတိကိစ္စပနာမကုတုကံစေရနာသောတိဆောင်ခြင်းညာရသောတိလကုတုကံစေရနာမဟာတိပဋ္ဌာဝိပဿနာတရားတို့ကိုအချိန်ပြည့်ကျင့်ကြံပွားများအထောက်ကြရသောဘာဝနာကုတုကံစေရနာ ဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကဲလို့ငြိမ်းကြဝေးကွာကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမြတ်ရှိဘေတော်လောက်ဤစီဝါဥစ္စာရဏာယာရုကုန်တိန်တို့ကိုရရှိခြင်းရရှိဤတော်လောက်ဤစီဝါဥစ္စာရဏာယာရုကုန်တိန်တို့သည်တနေ့တခြားဒီရေအလားကဲ့သို့ကြီးပွားတိုးတက်ခြင်း မယရှိသေးသောလောကုတ္တရာတရားထူတရားမြတ်တို့ကိုရရှိခြင်းတည်းဟူသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခက်ခတ်သိပြည့်စုံကြ၍ဆင်းရဲခတ်သိတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမညံပူဉာဏ်ဖြင့်မြင်းမြတ်စွာဆက်ရောက်၍မြင်မောက်ပြုနိုင်ကြပါစေ။ဟံဗန္တိတိတရဏီနာတဟတိတရဏီနာတဟ ထေကသမ္ပဏဂတံထေကသမ္ပဏဂတံဘောတထသီလံဘောတထသီလံသမယာစာမိသမယာစာမိလောကဟံကတဝါလောကဟံကတဝါသီလံဒေထသီလံဒေထနိဗ္ဗံဒေနိဗ္ဗံဒေ တိယံပိတတိယံပိသဟံဗန္တေဣတရနေနတဟသင်္ကသမ္ပနာကတံဘောတထသီလံမယာသာမိအနုဂဟံကတဝါ တေထပိဗန္တိကနိဗန္တိနိဗန္တိယမဟံဝဒံမိတံဝဒေထအမဝဒေထနမောတန္တဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတန္တဗကဝ gissami, dhammandrana gissami, tangandrana gissami. Buddhandrana gissami, dhammandrana gissami, tangandrana gissami. Dudiyambi, buddhandrana gissami, dudiyambi, dhammandrana gissami, dudiyambi, tangandrana gissami. gesami. buddhandrana gissami, dudiyambi, dhammandrana gissami. တတိယံပိဗုဒ္ဓတရဏံဂစ္ဆာမိတတိယံပိဓမ္မတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓတရဏံဂစ္ဆာမိတတိယံပိဓမ္မတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိသရဏဂမနံပရိဂုဏံသမမာတိယ ပါဏာတိပါဒံဝိရမဏိသိက္ခာပရံသမာရိယာမိပါဏာတိပါဒံဝိရမဏိသိက္ခာပရံသမာရိယာမိအဒိဏာဒါနာဝိရမဏိသိက္ခာပရံသမာရိယာမိအဒိဏာဒါနာဝိရမဏိသိက္ခာပရံသမာရိယာမိအပြမ္မစရိယာဝိရမဏိသိက္ခာပရံသမာရိယာမိအပြမ္မစရိယာဝိရမဏိသိက္ခာပရံသမာ မုတ္တဝါဒဝေရမဏိသိက္ခာပရံသမာရိယာမိမုတ္တဝါဒဝေရမဏိသိက္ခာပရံသမာရိယာမိသုရာမေရယမေဇပမာဒဌာနာဝေရမဏိသိက္ခာပရံသမာရိယာမိသုရာမေရယမေဇပမာ ဝိကာလဘောဇနာဝိရမဏိတိခာပရံတမာရိယာမိဝိကာလဘောဇနာဝိရမဏိတိခာပရံတမာရိယာမိနိစ္စနိစ္စဂီတဂီတဝါရိတဝါရိတဝိတုကဝိတုကတတနာတတနာမာလာကန္တမာလာကန္တဝိလေပနာဝိလေပနာ သာရဏသာရဏမန္တနမန္တနဝိပုဒနာဌာနာဝေရမိတိခာပရံတမာရိယာမိဝိပုဒနာဌာနာဝေရမိတိခာပရံတမာရိယာမိဥစ္စာတေနမဟာတေနဝေရမဏိတိခာပရံတမာရိယာမိဥစ္စာတေနမဟာတေနဝေရမဏိတိခာပရံတမာရိယာမိဣရမိတိလံဣရမိတိလံမေဃဖလံမေဃဖလံ ညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတုတိတရဏေနသဟထေငသမဏကတံပောတထသီလံဓမ္မတာရုကံကတဝါအပမတိနသမ္ပါတိထာသမ္ပါတိထာအာမေ သာသနာတော်တက္ကရာ2550စုခုနှစ်လူတော်ဟာကောဇာတက္ကရာ1386ခုနှစ်နေုံနာပြည့်ကျော်၄ရက်ခရစ်နှစ်2014ခုဇွန်လ16ရက်တနင်္လာနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ် ဆီလဘာစပရင်မြို့မင်္ဂလာရမကျောင်းတိုက်မင်္ဂလာရမကျောင်းဆရာတော်ဓမ္မတာမီနဲ့ BAB အသင်းကြီးတို့မှာကြီးမူကျင်းပါလေရွှေမင်းဝန်ဆရာတော်ဤတတိပဋ္ဌာန်10ရက်အခြေရင်ရည်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာက တတိပဌာနသုတ်တံဒေသနာတော်မူရင်းထားပြီးတော့တတိပဌာန်ကျွေးကြော်တန်ဆိုတဲ့တရားတော်ကိုဘုရားဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။ဘုန်းကြီးစပြီးတော့တရားစပြီးပြီးခဲ့တဲ့နေ့ကစပြီးတတိပဌာနသုတ်တံမှာစာပိုင်းရဲ့အလယ်ပိုင်းရဲ့အဆုံးပိုင်းရဲ့အပိုင်း၃ပိုင်း ပိုင်းပြီးတော့ဟောကြားထားတယ်ဆိုတာဘုရားပြောခဲ့တယ်။အစာပိုင်းဟာတတိပဋ္ဌာန်ရဲ့အကျိုးတရားတွေကိုဟောတယ်။အစာပိုင်းဟာဘာကိုဟောလဲ။အကျိုးတရားကိုဟောတယ်။ဒီတတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးတရားကိုမြတ်စွာဘုရားဟောပြီးတော့အလယ်ပိုင်းမှာတော့ကျင့်စဉ်တရားတွေကိုဟောတယ်။အလယ်ပိုင်းမှာဘာကိုဟောလဲ။ကျင့်စဉ်တရားတွေကိုဟောတယ် ကျင့်စဉ်တရားတွေကိုအပိုင်းပိုင်းအသီးသီးဒုက္ခန္တာလေးနဲ့သူတက္ကန္တာစီတက္ကန္တာစီကျင့်စဉ်တွေကိုပိုင်းခြားပြီးဟောတယ်။အဲဒီလိုကျင့်စဉ်တွေဟောကြားပြီးတဲ့အခါကျတော့မှအာနိတန္တကထာဆိုပြီးတော့ဒီတတိပဌာန်တရားကိုကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်ကိုအထူးအားဖြင့်စနစ်တကျစီကံတကျရိုးရိုးတည်တည်နဲ့ ချိန်နဲ့တပြေးညီကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေမှာအလွန်ကြာမှအဲ့ဒီပုဂ္ဂိုလ်ဟာခုနှစ်နှစ်ပဲအားထုတ်ရမယ်။ခုနှစ်နှစ်အားထုတ်ရင်ယဟန္တာကြည့်အောင်ဖြစ်နိုင်လေ။ခုနှစ်နှစ်အားထုတ်ရင်ဘာဖြစ်နိုင်လဲ။ယဟန္တာဖြစ်နိုင်မှာ။တကယ်လို့အကျွမ်းကြံရှိနေမယ်ဆိုရင်လည်းပဲဆွေးလမ်းမှုလေးတွေပေါ့ ကျွင်းကြံလေးတွေရှိနေမယ်ဆိုရင်လည်းပဲအနာဂံဖြစ်နိုင်တယ်တဲ့။မြတ်စွာဘုရားဟာတဂရကံနဲ့ဒုဒ္ဒဗံဖြစ်တဲ့အောက်မဲ့အောက်ကိုပြောတောင်းထည့်မပြောဘူး။ထည့်မပြောလို့မရနိုင်ဘူးလားဆိုတော့မဟုတ်ဘူး။ဒုဒ္ဒဗံမှာစပြီးတော့မှတဂရကံတဂရကံမှာအနာဂံအနာဂံမှာယဟန္တာဒီလိုပဲဆင်းတယ်ဖြစ်ရတယ်။ဒါကြောင့်အမြင့်ဆုံးဖြစ်တဲ့ထဲမဲ့ကိုမဉ္ဇဉ်ပူညာတွေကိုမြတ်စွာဘုရားပြောတာ။ဉာဏ်အလယ်နဲ့ရှိတဲ့ပုဂ္ဂိုလ်မျိုးကြတော့ ဘယ်နှလားအထုရမယ်ခုနှစ်လားအထုရခုနှစ်လားအထုရင်ယဟန္တာကြည့်အောင်ဖြစ်နိုင်တယ်ဆွေးနွေးကြံနေရင်ဒါမှအနာဂတ်ဖြစ်နိုင်တယ်တဲ့ဉာဏ်ထင်းတဲ့ပုဂ္ဂိုလ်များဆိုရင်ခုနှစ်ရက်ပဲအထုခုနှစ်ရက်အထုလေခုနှစ်ရက်အထုပါခုနှစ်ရက်အထုယုံနဲ့ပဲအဲ့ဒီပုဂ္ဂိုလ်ဟာယဟန္တာကြည့်အောင်ဖြစ်နိုင်တယ်တဲ့အဆွေးနွေးကြံနေရင်အဲ့ဒီပုဂ္ဂိုလ်အနာဂတ်ဖြစ်နိုင်တယ် တကယ်ကိုခိုင်ခိုင်မာမာနဲ့မြတ်စွာဘုရားအမခံချက်ပြီးပြီးတော့ဟောကြားတော်မူခဲ့တဲ့သုတ်တံဖြစ်ပါတယ်။ဒါကြောင့်ဒီသုတ်တံရဲ့အကျိုးတရားတွေကိုမြတ်စွာဘုရားပထမပိုင်းမှာကြီးညာပြီးတော့မှကြွေးကြော်ဟောခဲ့တာဖြစ်တော့ဒါကြောင့်ဘုန်းကြီးကတတိပဋ္ဌာန်ကြွေးကြော်တန်လို့သံမြင်ပြီးထားတာ။အခုဘုန်းကြီးအဲ့ဒီတတိပဋ္ဌာန်ရဲ့အကျိုးတရားတွေရနိုင်ဖို့အတွက် ဘုန်းကြီးတို့ဒီမင်္ဂလာရမဓမ္မမိသားစုများကိုကျင့်စဉ်ဖြစ်တဲ့တတိပဌာန်ကျင့်ကြံအထုပ်နည်းတွေတတိပဌာန်၄ပါးရှုပွားအထုပ်နည်းတွေကိုဘုန်းကြီးမနေ့ကကျင့်ကြုပ်လေးရှုတတ်အောင်ပွားများတတ်အောင်အထုပ်တတ်အောင်ဘုန်းကြီးမနေ့ကဟောကြားပေးခဲ့ဒီနေ့ဣရိယာပဌာပိုင်းမှာလာတဲ့ဣရိယာပုတ်ရှုမှတ်ပုံတွေကိုဘုန်းကြီးဒီနေ့ပြောပြပါ တရားအားထုတ်ဖို့လာရောက်လာတဲ့ပုဂ္ဂိုလ်တတိပဋ္ဌာန်စခန်းကိုဝင်လာတဲ့ပုဂ္ဂိုလ်ဒီတတိပဋ္ဌာန်ကျင့်စဉ်တွေကိုမိမိတို့ကျင့်ကြံပွားများအားထုတ်တတ်ဖို့မလိုအပ်ဘူးလားလိုအပ်ပါဗျာလိုအပ်တယ်နော်တခါတရံမှာတရားရိပ်တာဝင်လာတယ်ဆိုပြီးတော့တရားစခန်းထဲမှာဒီ9ရက်တို့9ရက်တို့10ရက်တို့စခန်းလေးတွေဖွင့်ပြီးတော့ ဒီတိုင်းနဲ့ပဲဟောအားလို့လို့တရားလို့လို့ဟိုတရားနည်းနဲ့မှဒီတရားနည်းနဲ့မှဟောအားနဲ့မှတရားနဲ့မှဒီလိုနဲ့မိမိစကံဝင်တဲ့အဲ့ဒီတရားစကံရဲ့ရည်ရွယ်ချက်ဘယ်လိုတရားကျင့်ပြီးဆိုတာချူပုဂ္ဂိုလ်တိတောင်သိမသွားစကံတော့ပြီးတော့ဒါကြောင့်အင်းနဲ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိဒေယအတိုင်းဘုန်းကြီးရဲ့ဒီတိပ္ပံကျင့်စဉ်တွေကိုပဲဟောကြားမှာဖြစ်တဲ့တွင် အာထုတ်ဖို့ရောက်လာတဲ့ပုဂ္ဂိုလ်တွေကိုလည်းပဲတတိပ္ပံရှုနည်းမှတ်နည်းပွားများအာထုတ်နည်းအပြည့်စုံရှုတတ်အောင်မှတ်တတ်အောင်ပွားများတတ်အောင်အာထုတ်တတ်အောင်ဘုရားသင်ကြားပေးသွားမှာပါ။ဒါကြောင့်ဒီနေ့အိရိယာခြားပိုင်းနောက်ပြီးတော့အထူးအဖြင့်တရားစခန်းများမှာဘုရားတို့ထိုင်တဲ့ဣရိယာပုနဲ့ထိုင်ကမ္မထံတရားကိုပဲညွှန်ကြားကြတာများပါတယ်။ဘုရားတို့တရားစခန်းတိုင်းတရားစခန်းတိုင်းမှာ ညသောအပြင်ခေါ်ဝေါ်သုံးဆွဲနေကြတာကလည်းတရားထိုင်နေတရားထိုင်နေဆိုတော့ထိုင်တာပဲတရားအထုတ်တယ်လို့ထင်နေကြမြတ်စွာဘုရားဟောတာကဣရိယာပုတပါးနဲ့ဟောခဲ့တာလား၄ပါးဟောခဲ့တာ၄ပါးဟောခဲ့တာ၄ပါးဟောခဲ့တာပုဏ္ဏစာပရံဘိက္ခဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိထီတော်ဝါထီတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိ တရားနဝံတရားနောမိတိပဇာနာတိဘေကဝေယံတော်များဥจิตတာတို့ကုဏဇာပရံရှုမှတ်ပွားများအာထုပုံနောက်တစ်မျိုးကဘေကုယံသည်ဝါတရားအာထုနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစဉ်မူလီ ပစ္စာမိတိသွားတိဝိပဇာနာတိတိဤကွာတိအောင်ရှုပါခြိတော်ဝါရတ်တော်လီဝါရတ်လျင်လီဝါရတုံးရဆဲရခတ်ရစင်မူလီခြိတော်မိတိယတ္တိဟု၏ပဇာနာတိတိဤဝါတိအောင်ရှုပါနိတိနောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်တော်ထိုင်စေထိုင်ကြိုက်ထိုင်စေမူလီ နိသိဏောမိတိထိုင်သည်ဟု၍ပဇာနာတိတိဤဝံတိအောင်ရှုပါတရားနောဝလျောင်းတော်လီဝါလျောင်းလျင်သည်ဝါလျောင်းတို့လျောင်းစေလျောင်းကလျောင်းစေမူလီတရားနောမိတိလျောင်းသည်ဟု၍ပဇာနာတိတိဤဝံတိအောင်ရှုပါဣတိတိတောဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြည်သည် ဩဇာကောင်းစွာမသွေဩကြားတော်မူခဲ့ပါ၏တည်းသာဓုသာဓုသာဓုတတိပဌာနာသုတ်တံဒေသနာတော်ကြီးထဲမှာမြတ်စွာဘုရားကဣရိယပဋ္ဌပိုင်းဆိုပြီးတော့တပိုင်းတကန္တအဖြစ်နဲ့ကန္တတစ်ခုထုတ်ပြီးတော့ကျင့်ကြံအားထုတ်ပုံအားထုတ်နည်းတွေကိုမြတ်စွာဘုရားဟောကြားခဲ့တာအဲဒီတော့ ဒီအိယာဘု၄ပါးဟောထားတာဖြစ်တဲ့အတွက်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာဒီကျင့်စဉ်တွေကိုအိယာဘု၄ပါးစလုံးထိုင်ရင်ဘယ်လိုရှုရမလဲဘယ်လိုကျင့်ရမလဲဘယ်လိုအထောက်ရမလဲရတဲ့အခါမှာဘယ်လိုရှုရမလဲဘယ်လိုပွားရမလဲဘယ်လိုအထောက်ရမလဲသွားနေစဉ်မှာလည်းဘယ်လိုရှုရမလဲဘယ်လိုပွားရမလဲဘယ်လိုအထောက်ရမလဲ နောက်ဆုံးမိမိအိယာကိုလင်းလျောင်းပြီးတော့အိစက်တဲ့အခါမှလည်းပဲဘယ်လိုရှုရမလဲဘယ်လိုပွားရမလဲဘယ်လိုအထောက်ရမလဲဆိုတာကိုမြတ်စွာဘုရားဟောထားတဲ့အတိုင်းပဲမြတ်စွာဘုရားရဲ့ဒေသနာတော်အတိုင်းပဲအဲ့ဒီအတိုင်းကိုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကအိယာဘု၄ပါးစလုံးရှုမှတ်ပုံလေးကိုဒါနတမြအားလုံးနိဗ္ဗာန်လူလာကြတဲ့တပည့်ယဟန်ရှင်လူယောဂီသူတော်စင်များလို့ ဒီကျင့်စဉ်တွေကိုဟောကြားတော်မူခဲ့ပါတယ်။ဘုန်းကြီးများလည်းပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိဒေယအတိုင်းဆရာတော်ဘုရားကြီးဟောကြားတော်မူခဲ့တဲ့အတိုင်းပဲအာလောတကာရမများကိုအာသိယပရံပရာဆရာစင်ဆက်ဟောကြားညွှန်ပြလာခဲ့တဲ့နိလန်အတိုင်းဘုန်းကြီးတို့ခုဒီမင်္ဂလာရမတတိပဋ္ဌာန်တရားစခန်းကြီးမှာဘုန်းကြီး ညွှန်ကြားပေးမှာအဲတော့ကိစ္စလုံးဝကိစ္စမိတိပဇာနာတိဣရိယာပု၄ပါးမှာသွားတဲ့ဣရိယာပုကိုမြတ်စွာဘုရားရှိကထားပြီးဟောပေးတယ်။ဘုန်းကြီးတို့ချို့ချို့နေရာလေးတွေမှာဆိုရင်လည်းတချို့ပါဠိတော်တွေမှာလည်းပဲစင်ကမေနနိတ္တဇာယဆိုပြီးတော့ဟောတယ် စင်ကမေနဈဉ္ညာလျှောက်၍ရှုမှတ်ခြင်းဖြင့်၎င်းမိသစ္ဆာယထိုင်၍ရှုမှတ်ခြင်းဖြင့်၎င်းဆိုပြီးတော့ဈဉ္ညာကိုရှိကထထပြီးဟောပြီးတယ်အခုဒီမှာတတိပ္ပဏသုတ်တံဒေသနာတော်မှာလည်းပဲဈဉ္ညာကိုရှိကထပြီးဟောထားတာတွေ့ရတယ်ကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိကိစ္ဆံတော်ဝါသွားတော်နိဝါသွားလျင်နိဝါသွားတုံသွားစေသွားကြိုက်သွားစေမူနိ ကိစ္ဆမိတိသွားတိဟူ၏ပဇာနာတိတိဤဝါတိအောင်ရှုသွားနေစဉ်သွားနေစေသွားနေတုံသွားနေခိုင်းမှာရှုရမှာမသွားခင်ရှုရမှာလားသွားနေစေလားသွားနေစေပါဘူးဟိုသွားပြီးမှရက်နေတဲ့ခိုင်ရှုရမှာလားသွားနေစေလားသွားနေစေပါဘူးသွားနေစေပဲဘုန်းကြီးမနေ့ကယောဂီတို့ကိုပြောခဲ့ပြီရှုမှတ်တဲ့ခါကလာမှာ

ွားနေတဲ့အမူအရာလေးရဲ့သဘောတဘာဝတွေကိုသိပါအောင်ရှုရမယ်။အခုကျေးဇူးရှင်ဆရာတော်ဘုရားကြီးကသွားတဲ့အခါမှာသွားရင်သွားရင်ရှုလို့ရတယ်။သို့တော့တဲ့အဲ့ဒီလိုဆိုတော့နည်းနည်းပေါ့ပြီးတော့ပေါ့ရှန်ရှန်ဖြစ်နေတဲ့အတွက်ညာခြေတော်လေးလှမ်းလိုက်တဲ့အခါမှာညာလန်းတယ်။အဲ့ဒီညာခြေဘက်ကိုစိတ်ကညှုတ်ပေးလိုက်တယ်။ဘယ်ခြေတော်လေးလှမ်းလိုက်တဲ့အခါမှာဘယ်လန်းတယ် စိတ်ကလေးကဘယ်ခြေရောက်ပုံမှာစိတ်ကညွတ်ပေးလိုက်တယ်အဲလိုညွတ်ပေးပြီးတော့ညာခြေလမ်းရင်ညာလမ်းတယ်ပဲခြေလမ်းရင်ပဲလမ်းတယ်လို့ရှုတယ်အဲလိုတလမ်းကိုတစ်ချက်မှန်တယ်ရှုတာတလမ်းဘယ်နှချက်မှန်လဲတစ်ချက်မှန်တစ်ချက်မှန်ပြီးပဲနော်ဒါဘုန်းကြီးတို့ဒီမှာအခြေခံဒါဟဆပြီးတဲ့ဈဉံပေါ်လိုက်တာအဲ့ဒီအခြေခံဖြစ်တဲ့ဒီတစ်ချက်မှတ်ကိုယောဂီပုဂ္ဂိုလ်နိုင်နေစွာရှုနိုင်ပြီဆိုရင်တဲ့ တစ်ချက်မှကိုနိုင်နေမှနော်ကြည်ပြုံမှနော်ဘုန်းကြီးတို့စာတပုတ်ကိုကြည့်တဲ့အခါကြက်တဲ့အခါဖတ်တဲ့အခါမှာဒီတပုတ်ကိုမကြည်ပြုံမဲနဲ့နောက်တစ်ပုတ်ကူးကြက်လို့မဖြစ်ဘူးဒီတပုတ်ကြည်ပြုံပြီဆိုမှနောက်တစ်ပုတ်ကိုကူးကြက်ရဘုန်းကြီးတို့အတန်းတက်တဲ့အခါမှာလေဒီတဒန်းအောင်မြင်သွားမှနောက်တဒန်းတက်ရဒီတဒန်းမအောင်မဲနဲ့နောက်တဒန်းမတက်ဘူးအခုလည်းပဲဒီတိုင်းပဲတဆင်ပြီးတဆင်တဆင်ပြီးတဆင်ဘုန်းကြီးတို့ဒီမှာရှုမှတ်ပုံလေးကိုအဆင့်ဆင့်တင်ညွှန်ပြတာ ညာလန်းနေပင်လန်းနေဆိုတာခြေတလန်းကိုတစ်ချက်မှတ်လုံးနေပေါ်နေတာအဲ့ဒီမှတ်ကိုနိုင်နေစွာမှတ်နိုင်ပြီဆိုတဲ့အခါကျတော့မှနှစ်ချက်မှတိုးမှရတယ်ဒီတစ်ချက်မှကိုနိုင်နေမှတစ်ချက်မှနိုင်နေတာအရှင်ဘုရားဘယ်လိုနိုင်နေတာလဲဘယ်လိုဖြစ်အောင်ရှုရတာလဲဆိုမိမိခြေလန်းလန်းတိုင်းလန်းတိုင်းတတိမလွတ်အောင်ရှုမှတ်နိုင်ပြီဆိုရင်နိုင်နေတော့ မိမိတို့စိုးစားရတာထားလေလှမ်းလိုက်တာနဲ့ညာလမ်းတဲ့ဘယ်လမ်းနဲ့တတိပါပါဘူးမိမိအဆောင်လမ်းနေစိုးစားကြောက်တာလေညာလမ်းတဲ့ဘယ်လမ်းနဲ့ပါလာပြီမိမိဆောင်ကနေဓမ္မယုံကိုတရားရှိမှတ်ဖို့လာရင်ဘယ်လမ်းတဲ့ညာလမ်းနဲ့ပါလာပြီဓမ္မယုံကနေအဆောင်ကိုခိတ္တပြန်နေညာလမ်းနဲ့ပြန်လွတ်တော့ဘယ်လမ်းသွားသွားလွတ်ကိုမလွတ်တော့ဘူးအမှန်မြဲနေပြီဆိုရင်အဲ့ဒီတစ်ချက်မှတ်ကို နိုင်နေပါပြီကြည်ရုံပါသူနိုင်နေပြီဆိုတဲ့အခါမှာတိုးပြီးတော့မလိုက်ကြွားလေခြားလေကြွားလေခြားလေသို့မဟုတ်လှမ်းလေခြားလေဒီလိုမှတ်လို့ရတယ်ကြွားလေခြားလေမှတ်လို့လည်းရတယ်လှမ်းလေခြားလေမှတ်လို့လည်းရတယ်အဲ့ဒါတလန်းကိုနှစ်ချက်မှတ်တယ်ဒီတလန်းကိုဘယ်နှစ်ချက်မှတ်လဲနှစ်ချက်မှတ်တယ်နှစ်ချက်မှတ်နဲ့မှတ်နေတာ အဲ့ဒီနှစ်ချက်မှတ်ကိုလည်းစိုးစောကတစ်ချက်မှတ်နိုင်နေတယ်လို့ဒီနှစ်ချက်မှတ်ကိုပဲသွားသွားဒီနှစ်ချက်မှတ်ကလေးကိုနိုင်နေပြီဆိုမှရှေ့ကိုတွန်းတယ်သို့တော့ယောဂီပုဂ္ဂိုလ်များတစ်ချက်မှလည်းနိုင်နိုင်နေနေမှရှုမှတ်နိုင်သေးဘူးနှစ်ချက်မှတ်တွန်းမှလည်းသုံးချက်မှတွန်းမှလည်းတွန်းမှတော့ဈဉ္ညာမှတ်တွေကဘွဲပေါက်တယ် ဒုံနေကြညာလန်းနဲ့ဘလန်းနဲ့မှလိုက်ဒုံနေကြကြွတယ်လန်းနဲ့ချတယ်မှလိုက်ဒုံနေကြကြွတယ်ချတယ်မှလိုက်ဘလုံးကတမာရီမဖြစ်တော့ရှုမှတ်မှုလည်းမမြဲတော့အဲ့တော့တခုကိုနိုင်နိုင်ရင်းရင်းကြည်ကြည်ပြွန်ပြွန်မှတ်နိုင်သွားပြီမြဲသွားပြီဆိုမှနောက်တစ်ခုတဆင့်တက်သွားမယ်စာရဘုတ်ကိုကြည်လွန်သွားမှနောက်တစ်ခုကိုကြည်ဒီတဏ္ဍာကိုအောင်မြင်သွားမှနောက်တဏ္ဍာတက်တယ် အဲ့ဒီလိုမိမိတို့ကဒီတဆင့်ကိုအောင်မြင်အောင်ကြိုးစားဒါလေးကိုဆွဲဆွဲနေနေရှုမှတ်နေပြီးနိုင်နေသွားပြီးအမှတ်မြဲနေပြီးတစ်ချက်မှပဲသွားသွားတစ်ချက်မှကိုရောင်လို့တော့မမှတ်ပြီးတော့နှစ်ချက်မှပဲမြဲနေအဲ့လိုနှစ်ချက်မှကိုမြဲမြဲနေပြီးနိုင်နေပြီဆိုတဲ့အခါကျတော့မှသုံးချက်မှဘယ်နှချက်မှလဲသုံးချက်မှကျွမ်းရည်လမ်းတွေခြားရည် ကြွတယ်ဆိုတဲ့ကံမှာခဏဝင်းကြွလာတာကိုရှုတာကြွလာတယ်ကိုသွားနေကြပုံစံလေးလမ်းနေဆိုတဲ့ကံမှာခြေပြားလေးလွတ်ပြီးတော့မှရှိလို့လမ်းသွားတာချမ်းနေဆိုတဲ့ကံမှာတပြင်းလုံးချလိုက်တာကြွတယ်လမ်းနေချမ်းတယ်ကြွတယ်လမ်းနေချမ်းတယ်သုံးချက်မှာဘယ်သွားသွားဆွမ်းစားကြောင်းသွားနေဆွမ်းစားသွားလည်းပဲသုံးချက်မှာဆွမ်းစားပြန်လည်းသုံးချက်မှာ ဓမ္မယုံကိုလာပြီးတရားထုတ်ဖို့လာတဲ့သုံးချက်မှာဓမ္မယုံကအဆောင်ပြန်တဲ့သုံးချက်မှာရှေ့ကမိမိတို့ဒီမှာကြောင်းရရှိကကွင်းမြင်နေတဲ့ဈဉ္ဉံရှောင်းနေဆိုရင်သုံးချက်မှာနှစ်ချက်မှကိုရောင်လို့တောင်ပြန်ဆင်းဘူးဝိရုအတန်းတက်လာတဲ့ပုဂ္ဂိုလ်ဟာပြောရရင်ကတော့လေးတန်းကြောင်းသားဟာသုံးတန်းပြန်ဆင်းပါဆိုလို့ဆင်းရဲစိတ်ရှိပါမလားရှိပါဘူးဘယ်သူမှမဆင်းကြဘူးဟုတ်ပြန်မဆင်းကြဘူးအဲ့ဒီလိုပဲကိုဟာ အမှတ်တွေကိုတိုးတိုးမှတ်လာတဲ့အခါမှာအမှတ်တွေမြင့်လာတဲ့အခါမျိုးမှာဟောက်ပြန်ပြန်ဆင်းတယ်ပြန်ပြီးတော့တရားကိုပဲဒီတဲ့ဒီတဲ့ပို့ပြီးတော့စိတ်အောင်မှတ်နိုင်အောင်ကြိုးစားမယ်ခုဘုန်းကြီးတို့ဒီမှာတကယ်အမှတ်စိတ်စိတ်နဲ့မှတ်နေတဲ့ဒါဘုန်းကြီးတို့ယောဂီတွေယောဂီတို့ကိုယ်တိုင်မြင်နေရမှာဘုန်းကြီးထူးထွတ်ပေါ်ပြီးတော့ပြောဖို့မလိုပါဘူးဒီမှာအမှတ်ကိုတေချာစိတ်ဆက်ဆက်မှတ်နေတဲ့ပုဂ္ဂိုလ်တွေအဲသုံးချက်မှတ်လေးတော့မဟုတ်ဘူးနော်10ချက်17ချက်12ချက်ရအောင်မှတ်နေကြတယ် လိုက်လောက်မှတ်နေတဲ့ပုံကိုယ်တွေကိုယောဂီတို့သိချင်လေ့လာကြည့်ဖို့သူတို့ဒီလိုမှတ်နေရင်ငါတို့လည်းဒီလိုရအောင်မှတ်မယ်ဆိုတဲ့စိတ်ထားပြီးတော့ကြိုးစားကြည့်ပါရမှာအဲ့ဒီသုံးချက်မှတ်ကိုနိုင်နေပြီဆိုတဲ့အခါကျတော့မှ6ချက်မှတ်မယ်ကြွားကြွားဆွဲလှမ်းလှုပ်ချနေဆိုပြီးတော့ဒါအထာဂရဆရာဖွင့်ပြတယ် နောင်လေးကြွလာတာလေးကြွတယ်အပေါ်ကိုဆွဲလိုက်တဲ့ကဆွဲရင်ကြွဆွဲရှေ့ကိုလမ်းတဲ့ကလမ်းတယ်လမ်းပြီးတော့အောက်ကိုလွတ်လိုက်တဲ့ကလွတ်တယ်အောက်ကိုချလိုက်တဲ့ကမှာအဲချတယ်နင်းလိုက်တဲ့ကပြိနေလိုက်တဲ့ကနင်းတယ်ကြွဆွဲလမ်းလွတ်ချနင်းဆိုပြီးတော့6ချက်မှပြီအဲ့ဒီ6ချက်မှကပြီးပြီးတော့ဒီချက်တိုးမှတ်ခြင်းလေဆိုရင်စိတ်ဦးလေးချက်မှရ မကြွခင်မှာကြွခြင်းစိတ်ကလေးဖြစ်ပေါ်လာအဲဒီခါမှာကြွခြင်းစိတ်ကလေးကိုကြွခြင်းတယ်ကြွခြင်းတယ်ဟောနှစ်ချက်လောက်ခက်လိုက်နောက်ဘယ်နှောင်လေးကြွလာတဲ့အခါကြွတယ်ကြွတယ်ကြွတယ်ဟောနှစ်ချက်သုံးချက်မှတ်တယ်ရှေ့ကိုလမ်းလိုက်တဲ့အခါမှာလမ်းတယ်လမ်းတယ်လမ်းတယ်ဟောဒီမှာလမ်းခြင်းတဲ့စိတ်ကလေးပေါ်ရင်လည်းချင်းစိတ်လေးချင်းမှတ်တယ် ရှင်စိတ်မပေါ်ရင်နှမ်းနေတာလေးကိုပဲမှန်ဒါချတဲ့ခံမှလည်းဒီတိုင်းနဲ့ချခြင်းတဲ့စိတ်လေးပေါ်လာရင်ထင်မှန်မပေါ်ရင်ထင်မှန်တယ်ဒါလေးသဘောပေါက်ဖို့နော်ပြောလိုက်ကြလှုပ်ရှုလို့မရဘူးနော်မကြွခြင်းမင်းနဲ့ကိုယ့်ဟာကိုယ်ကြွခြင်းနဲ့ကြွခြင်းနဲ့လှုပ်လှုပ်ရှုလို့မရဘူးနော်မလန်းခြင်းနဲ့လန်းခြင်းနဲ့စိတ်မပေါ်ဘဲနဲ့လန်းခြင်းနဲ့လန်းခြင်းနဲ့ခြေတော်ကြီးခြေပနောက်ခြေတော်တစ်ဖက်ထောင်ပြီးတော့တစ်ဖက်ကလန်းနေတာလို့မလုပ်အောင်နော် ဒီချားခြင်းစိတ်မပေါ်ဘဲနဲ့ချားခြင်းလည်းလို့မရှိတော့ဘူးသူစိတ်ကလေးပေါ်လာမှဘုန်းကြီးပြောခဲ့ရင်ဘုဒ္ဓဘုဒ္ဓတောပတ္တိမဖြစ်ဘဲမရှိဘဲနဲ့မရှိမှရအောင်ရှိလာဖြစ်လာတာကိုဒါရှိရတယ်ဒီစိတ်ကလေးဖြစ်ပေါ်လာပြီဆိုရင်စိတ်ကလေးထည့်ရှုမယ်အဲ့ဒီစိတ်ကလေးမပေါ်ရင်ထည့်ရှုဖို့လိုသေးလားမလိုပါဘူးမလိုဘူးနော်အဲ့ဒီမှာချင်းစိတ်ကလေးတွေထည့်ထည့်ပြီးတော့မှတ်နိုင်တဲ့ပုဂ္ဂိုလ်ကြတော့စိုးစိုးကပြောတယ်10ချက်12ချက်16ချက်စသည်ဖြင့်ဒီမှာမှတ်တယ် အများကြီးချက်ချက်သွားလို့ရတော့အဲ့ဒီလိုကြတော့ဖြည်းနည်းလေးပဲဒီတလန်းဘုန်းကြီးတို့စောစားမဲ့နေရာကိုဒီအမှန်မျိုးနဲ့လာခဲ့မယ်ဆိုရင်အခုဒီက7နာရီ10မိနစ်လောက်မှသို့မဟုတ်15မိနစ်လောက်မှဆုံးသွားလို့ရောက်တယ်ဆုံးသွားရောက်တဲ့အခါမှာခုဘုန်းကြီးတို့ပုံမှန်ကိုသွားတဲ့ပုံစံအခုဓမ္မယုံဘဝနေဆင်းလာမယ်အဲ့ဒီစောစားမဲ့နေရာကိုရောက်မယ်အခုပြောတဲ့10ချက်12ချက်နဲ့အမှတ်ကြည့် ဘုန်းကြီးတို့ဆန္ဒနာကြီးရဲ့ချိုးတော့ရောက်လဲရောက်ဆက်မှာပေါ့ဟုတ်တယ်မဟုတ်လားတကယ်သေးစိတ်မှတ်တဲ့ပုဂ္ဂိုလ်ဟာတကယ်ကိုဒီသူချိန်လေးကိုတွက်တွက်ပြီးတော့လုပ်ရတယ်သူကအချိန်လေးတွေကိုဟာဒီလောက်မှတ်မှတ်နိုင်ရင်ဘယ်ချိန်လောက်ရောက်သွားမလဲရေချိုးတာကစပြီးအသေးစိတ်ကိုမှတ်မယ်ဆိုရင်မိနစ်ပေါင်းဘယ်လောက်ကြာလဲအဲဘယ်လောက်ကြာတဲ့အတွက်ကြောင့်ငါဘယ်ချိန်မှဝင်ပြီးရေချိုးမှဆွမ်းစားချိန်နဲ့ခန့်ကြည့်မယ်အဲဒီလိုကိုအချိန်ကိုကွက်တိကိုယ့်အကူမှတ်စာထားရတယ်အကုန်လုံးတွက်ထား တက်ပြီးတော့မှအဲ့ဒီလိုသေစိတ်ကြီးကိုတရားကြကြနဲ့နဲ့ရှိတော့အဲ့တော့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာလီဆရာတော်ဘုရားကြီးဟာယနေ့ဈဉ္ဉံလျှောက်တဲ့ကိစ္စံတော်ဝါကိစ္စမီတိပ္ပဇာနာတိဆိုတဲ့ဒီသွားရင်သွားမှန်သိအောင်ရှုရမယ်ဆိုတဲ့အတိုင်းသွားနေတဲ့အခါမှာညာခြေလမ်းနာပဲခြေလမ်းနေဆိုတာဟာရတ္တလားသွားတာလားသွားတာသွားနေတာနော်မသွားမင်းနဲ့သွား ဒီသွားတယ်လို့ရှုတာလားသွားလို့သွားတယ်ရှုတာလားသွားလို့သွားတယ်ရှုတာဒီသွားနေလို့သွားတယ်လို့ရှုနေတာဒါမသွားဘဲနဲ့ရှုနေတာမဟုတ်ဘူးညာချင်းလန်းနေလို့ရှုတာလည်းပဲမလန်းမဲနဲ့ရှုတာလားလန်းလို့ရှုတာလားလန်းလို့ရှုတာပါညာချင်းလန်းနေရှုတာလည်းပဲမလန်းမဲရှုတာလားလန်းနေလို့ရှုတာလားလန်းနေလို့ရှုတာပါအဲ့လိုလန်းနေလန်းနေဆိုတာဟာဘုန်းကြီးတို့ရက်တာလားသွားနေတာသွားနေတာသွားနေတာဒီတိုင်းပဲကြွမှုလန်းမှုချမှုပါဒီတိုင်းပဲသွားနေတဲ့အမှုရာ အဲ့ဒါလေးကိုရှုရမယ်ဆိုတဲ့အခါကလည်းကြတော့ဘုန်းကြီးတို့တခြားတခြားပြဝါရီဖြစ်တဲ့ပုဂ္ဂိုလ်တွေကဟောသွားတာမြန်သွားမှန်သိအောင်ရှုရမယ်ဆိုတာတရားလားဆိုတော့တက်เสียရှိတယ်မိမိတို့လည်းပဲအခုဒီမှာအိမ်မနေရင်ကနေရုံသွားမယ်ကြောင်းသွားမယ်လှုပ်သွားမယ်သွားမှမသိဘူးလားသိနေတာလေသွားမယ်ဆိုတာသိနေတာလူသားမပြောနဲ့ခွေးမြည်ခွေးစရှိတဲ့အញ្ញံစားတရားတွေတော့ တောင်မှတွားရင်တွားမှန်သိပါလေအဲဒီလိုသောရကတက်မှဆိုလို့အထက်ကနာဆရာဖြစ်တဲ့ပုဂ္ဂိုလ်ကကာမသောနာသင်္ကာလတယောပိကိစ္ဆန္တာကိစ္ဆံမိတိသန္တန်တိခွေးမြေခွေးစရှိတဲ့အညာဇာတတဝါရီလည်းပဲတွားမှန်သိတယ်မဟုတ်ပါလားမှန်တယ်သွားရင်သွားမှန်သိရဆိုတာမှန်ပါတယ်တဲ့သို့တော်တဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသွားရင်သွားမှန်သိအောင်ရှုရမယ်ဆိုတာ ပဏိပဏိတံပဏပဏိတံဧဝမိဧဝရူပံသာဏဏံတန္တရာဝုဒ္ဒံတာမန်ဖြစ်တဲ့တရားမရှုမှတ်တဲ့ပုဂ္ဂိုလ်ကြီးယဟန်ရှင်လူဖြစ်တဲ့ပုဂ္ဂိုလ်ကြီးကိုယ်မြေကိုယ်စရှိတဲ့အညာစားပုဂ္ဂိုလ်တွေရဲ့အညာစားအတိမျိုးကိုဆူလိုတာမဟုတ်ပါဘူးအဲလိုတာမန်အတိမျိုးကိုဆူလိုတာမဟုတ်ဘူးပဲဧဝံပဧဝရူပံဧဝရူပင်ကြီးဇာနနာတတ္တုပါဠတံပဇဟတိ အတ္တပညာဥက္ကာတိတိကမ္မထာနာဝတတိပဌာနာဘာဝနာဝနာဟောတိတာမန်ပုဂ္ဂိုလ်ရဲ့အတိဟာတတ္တဝါဟုဆွေလန်းခြင်းကိုလည်းပဲမပယ်နိုင်ဘူးတဲ့နောက်ပြီးတော့အသက်ကောင်ဝိညာဉ်ကောင်စတဲ့အစွဲလန်းကိုလည်းပဲမခွာနိုင်ဘူးတဲ့ဒါကြောင့်ကမ္မထာလည်းမမြည်ဘူးတဲ့တတိပဌာန်ဘာဝနာလည်းမဖြစ်ပါဘူး ဓမ္မပုဂ္ဂိုလ်ရဲ့သိရင်သွားရင်သွားမှသိနေတယ်ဆိုတဲ့အသိဟာဓမ္မထာလည်းမမြည်ဘူးတဲ့တတိပ္ပံဘာဝနာလည်းမမြည်ဘာကြောင့်လဲဆိုတော့ငါတို့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲလမ်းကိုပယ်နိုင်မလားမပယ်နိုင်ဘူးလားမပယ်နိုင်ဘူးပယ်နိုင်ဘူးဟောဘုန်းကြီးတို့ခုတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိကြတော့ဟိမန္တံပဏ္ဏဘိက္ခုနောဇာနနာ သတ္တုပါဏတိပဇဟတိအတ္တတင်ညာဥက္ကာတိတိကမ္မထာနိစေဝတတိပဋ္ဌာနာဘာဝနာသဟောတိဧကဝိပဏစင်စစ်တော်ကဣမတဘိက္ခုတော်ဤတရားရှုမှန်အားထုတ်နေတဲ့ယဟန်ဤဝါယောဂီပုဂ္ဂိုလ်ဤဇာနနာအတိဉာဏ်တိတတ္တုပါလတ္တိပဇဟတိတတ္တဝဟုပေတတ္တဝဟုတတ္တဝတတ္တဝဟုဆွဲလန်းခြင်းကိုလည်းပဲ ပေခွာတတ်ပါပေ၏အတ္တတင်ညာဥက္ကတိတိအသက်ကောင်ငါကောင်မှုထင်မှခြင်းကိုလည်းပဲခွာနှုတ်တတ်ပါပေ၏ကမ္မထာနေစီဝကမ္မထာအစေလည်းဖြစ်ပါပေ၏တတိပဌာနဘာဝနာသတတိပဌာဘာဝနာလည်းဖြစ်ပါပေ၏အခုတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့တွားရင်တွားမှန်သိအောင်ရှုဆိုတာကအဲ့လိုသိအောင်ရှုနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာ ငါသူယောက်ျားမင်းကပုဂ္ဂိုလ်တ attva အသက်ကောင်ဝိညာဉ်ကောင်ဆိုတဲ့အစွဲအလန်းနေလေမပယ်နိုင်ဘူးလားပယ်နိုင်နိုင်ပါလေမခွာနိုင်ဘူးလားခွာနိုင်ပါလေတေချာရှုကြည့်လေအခုသွားတဲ့ကလေးမှာဘုန်းကြီးတို့တေတေချာချာရှုကြည့်သွားတာကိုသွားမှန်သိအောင်တေချာရှုအဲ့ဒီမှာသွားနေတဲ့အမူအရာလေးကိုတေချာရှုညာခြေလမ်းရင်ညာလမ်းတယ်ဒီပုံမှာခြေလမ်းလေးပုံမှာစိတ်လေးရောက်အောင်ရှုဘယ်ခြေလမ်းရင်ဘယ်လမ်းတယ် အဲ့ဒီမှာဇေဆိုတာလေးနဲ့ခြေလမ်းလေးဆုံးတာလေးနဲ့တခါလဲအံကျပစ္စုပန်တဲ့လေးချအောင်ရှုကြည့်အဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဒီဘက်ကနေပြီးတော့ရှေ့ကနေအနောက်ကိုရှောင်းမယ်တစ်ခေါက်ဘုရားဆုံးသွားပြီဆိုရင်တခါဒီဘက်ကနေဆုံးသွားတဲ့နေရာကနေဒီဘက်ကိုပြန်ရှောင်းမယ်တစ်ခေါက်အဲ့လိုနှစ်ခေါက်ရှောက်ပြီးပြီမတိသေးဘူးနောက်တစ်ခေါက်ဆက်ရှောက်နောက်တစ်ခေါက်ဆက်ရှောက်အဲ့ဒီအာယုံပေါ်မှာညာလန်းတဲ့ပုံပဲလန်းတဲ့ပုံမှာမှတ်စိတ်ကလေး ဆွဲနေစွာကတ်တီလာတဲ့ခါကျတော့စိုးစိုးကညာနာနဲ့ဆိုရင်လည်းပဲခြေတော်တီလာနေဘယ်နားနဲ့ဆိုရင်လည်းခြေထောက်ဆိုတဲ့ပုံမှန်တရားကြီးမြင်နေရတယ်သိနေရတယ်အဲ့ဒါပညာကြီးပဲအဲ့ဒီပညာကြီးပဲသို့တော့အဲ့ဒီပညာကြီးတင်လားဆိုတော့မဟုတ်ဘူးတွားနေတာငါပဲလှမ်းနေတာလည်းငါခြေထောက်ပဲငါပဲသိနေတာလည်းငါပဲငါနေအားဖြင့်လည်းသူစွဲနေတယ် အခုယောဂီပုဂ္ဂိုလ်ကအဲ့ဒီပုံမှာပြဉ္ညာအာရုံပုံမှာပဲဒီမှာစိတ်ကြီးဆိုင်ပြီးတော့ညာချီလန်းရင်ညာလန်းရင်ပဲချီလန်းရင်ပဲလန်းတစ်ခေါက်ကသုံးခေါက်သုံးခေါက်ကလေးခေါက်လေးခေါက်ကငါးခေါက်အဲ့ဒီမှာအခေါက်ခေါက်လေးပြန်လာပြီဆိုတဲ့ခါကျတော့ရှုစိတ်ကအဲ့ဒီရှုမှတ်မှုဖြစ်တဲ့ညာချီပဲချီပုံမှာပဲစိတ်ကြီးဆွဲပြီးစိုက်ကြနေတဲ့ခါကျတော့ယောဂီရဲ့ဉာဏ်ထဲမှာသိလာတာက ခြေတော့ဆိုတဲ့သဏ္ဍာန်မထင်တော့ဘင်းနဲ့တင်ရွေပြီးတင်ရွေတင်ရွေပြီးတင်ရွေရွေ့ရွေ့ရွေ့ရွေ့ပြီးတော့တင်းတောင်သွားတဲ့သဘောပဲတွေ့တယ်။ဒီချမ်းလက်တွေ့ဘုန်းကြီးအခုလက်တွေ့တရားတွေ့ပုံကိုကြင်ကြနေတာနော်။အဲ့ဒါလေးကိုမိမိတို့ကိုယ်တိုင်စမ်းသပ်ပြီးကြည့်ပါ။မိမိတို့ကိုယ်တိုင်အခုတရားပြီးပြီဆိုရင်အဲ့ဒါကိုမဝင်နိုင်နဲ့အရှောက်လိုက်ရုံနဲ့ဆိုပြီးဒီချမ်းလက်တွေ့ရှောက်ကြည့်ပါ။ဘယ်လမ်းနဲ့ဆိုရင်လည်းအဲ့ဒီဘယ်လမ်းနဲ့ပုံမှာဒီချမ်းလေးစိုက်ပြီးရှုကြည့် ဒီဝိပ္ပိဒီဝိပ္ပိရွေ့ပြီးတောင့်တင်းသွားတဲ့သဘောလေးပဲတွေ့တယ်။အဲဒီမှာရွေ့ရွေ့နေတဲ့သဘောတောင့်တင်းသွားတဲ့သဘောလေးပဲတွေ့တယ်ဆိုတော့ခြေရောက်ဆိုတဲ့ပညာတရားကြီးထင်သေးရလားမထင်ပါဘူး။ပညာအာယုံပြောက်သွားပြီးတော့ပရမတ်တင်းသဘောတောင့်သဘောရွေ့သဘောမတွေ့ရဘူးလား။တွေ့ရပါဘူး။အဲဒီပရမတ်ဆိုတဲ့ဒီမှာဒီတင်းသဘောတောင့်သဘောရွေ့သဘောလေးတွေကဝါရောတက်ဗတ်တက်တယ်နိ။ဝါရောတက်ပါရဲ့။အဲဒီဝါရောတက်ကရုပ်တရားအတရားနဲ့ရုပ်တရားပါပဲ။ အဲ့ဒီတင်းသွားတာတောင့်သွားတာကျွေ့သွားတာလေးကိုသိနေတဲ့စိတ်လေးကဗတရားနဲ့အနန္တရာပါကဲလမ်းတိုင်းလမ်းတိုင်းဟာစိုးစိုးကတော့ခြေလမ်းကြီးလည်းငါပဲသိနေတာလည်းငါပဲမှတ်နေတာလည်းငါပဲဆိုတာအခုတေချာလေးကြည့်လိုက်တဲ့အခါကျတော့ဟောလမ်းနေတာလေးကယောသိနေတာလေးကပါလေအနန္တ ငါဆိုတာရှိသေးရဲ့မရှိပါဘူးမရှိတော့ဘူးနော်ပုဂ္ဂိုလ်တ attva ဆိုတာရှိသေးရဲ့မရှိတော့မရှိတော့ဘူးအဲ့ဒီမှာလမ်းနေတာလေးကယုတ်ပြီးနေတာလေးကနန်းလမ်းနေတာလေးကယုတ်ပြီးနေတာလေးကနန်းတကယ်သူ့ရဲ့သဘာဝအမှန်တိုင်းမသိဘူးလားသိပါတယ်ဗျအဲ့လိုသိတာတော့ငါသူယောက်ျားမိန်းမဆိုတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အစွဲလမ်းကြီးမပယ်နိုင်ဘူးလားပယ်နိုင်ပါတယ်ဗျပယ်နိုင်တဲ့အတွက်ကြောင့်ကမ္မထာလည်းမြည်တယ်တတိပ္ပံဘာဝနာလည်းမြည်တယ် တဏ္ဍာပုဂ္ဂိုလ်ရဲ့အတိဟာငါကြောင်းသွားမယ်ယုံသွားမယ်လုပ်သွားမယ်ဆိုတာအတိဟာအဲ့ဒီမှာပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အစွဲလမ်းကိုလည်းမပယ်နိုင်ဘူးခွာလည်းမခွာနိုင်ခုယောဂီရဲ့ဒီရှုမှတ်လို့သိလာတဲ့အတိကြတော့သွားမှန်သိနေတဲ့အတိကြတော့အဲ့ဒီအစွဲလမ်းနေ မပယ်နိုင်ဘူးလားပယ်နိုင်ပါတယ်ဗျအတ္တဒိဋ္ဌိတွေတက္ကာဒိဋ္ဌိတွေတခါတည်းမပြုတ်ဘူးလားပြုတ်ပါတယ်ဗျခြေနှမ်းနဲ့ခြေနှမ်းနဲ့မျိုးကိုတတိလေးကပ်ပြီးတော့အမှန်သိလိုက်တာနဲ့တပိုင်းနဲ့လည်းအမှားဒိဋ္ဌိမစင်ဘူးလားစင်ပါတယ်ဒါကြောင့်တွားရင်တည်တည်ချာချာမြင်အောင်ရှုဖို့မလိုဘူးလားလိုပါတယ်ဗျဉာဏ်ကြီးပေါ်လာဖို့လိုတယ်နော်ဖြစ်တာလေးကိုကိုကြီးဆောင်ဖို့လေးနဲ့ပြပေးလိုက်တယ်ဒါလေးစုကြည့်တွားတာတွားမှန်သိ သွားရာသွားမှန်သည်သေသေးချာချာမြင်အောင်ကြည်သေသေးချာချာမြင်အောင်ကြည်မြင်အောင်ကြည်ဆိုလို့ပဂရိမျက်စိနဲ့ရှေ့အောင်ကြည့်ငုံကြည့်ရမှာမဟုတ်ဘူးနော်ဉာဏ်မျက်စိနဲ့ကြည့်ဘာနဲ့ကြည့်ရမှာလဲဉာဏ်မျက်စိနဲ့ပါဗျာဉာဏ်မျက်စိနဲ့ကြည့်ရမှာဒီဆိုလိုက်သွားတာသွားမှန်သည် သွားရာသွားမှန်သည်သေသေးချာချာမြင်အောင်ကြည်သေသေးချာချာမြင်အောင်ကြည်၍နေတာလေးတွေ့ရ၏၍နေတာလေးတွေ့ရ၏ဒီမှာချင်းလန်းလေးရွေ့နေတာလေးကိုဆင်းဆင်းရွေ့နေတာလေးကိုချင်းလန်းလေးရဲ့အဆင်းဆင်းရွေ့သွားပုံလေးကိုတွေ့နေလိမ့်မယ် ကင်းနေတာလေးတွေ့ရ၏ကင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏သေတဝါယောတတတိသေတဝါယောတတတိဟောလမ်းနေတဲ့အချိန်လေးမှာဒီကိုကြီးယောဂီများကြည်တယ်နော်တရွေပြီးတရွေရွေရွေရွေသွားတယ်တင်းတောင်းသွားတဲ့သဘောတွေ့ရတယ်။ဒါဝါယောတဗဒ္ဒပါဠိနဲ့ဝါယောတတတိ ဘုန်းကြီးတို့ဒီမှာသွားရဲ့သွားရဲ့ကဲကလေးမှာတရားကြည့်ဓာတ်လေးပါအကုန်လုံးသိနေပုံလေးကိုဘုန်းကြီးပြောသွားမှာဒါဈဉ္ဉံလေးတစ်ခုလေးကိုခြေလမ်းလေးတစ်လမ်းလေးမှာဓာတ်လေးပါပါဝင်သွားပုံလေးကိုဘုန်းကြီးတို့ပြောသွားမှာတချို့ကတရားကိုကိုယ်တိုင်အမှထုတ်ဘူးတဲ့အခါကလည်းကြတော့မဟာစီတရားကွာအောင်းနာပိန်တာပါဘာတတ်မှမပါပါဘူးလို့ပြောကြတယ်ဒီကလည်းပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်လို့မပြောဘူး မာတို့လွယ်လွယ်လေးကြွကြွတယ်မှာနှမ်းနှမ်းတယ်မှာခြားခြားတယ်မှာဆိုတော့ဘယ်မနစ်တတ်တော့မပါအခုတေချာညံနဲ့ရှုလို့ညံပေါ်လာတဲ့ခါကျတော့အခါလေးကြွလိုက်ခါလေးမှာတွေ့ချင်းတွေ့ချင်းရွေ့ပါလာတဲ့သဘောတွေ့နေတခါတရံပေါ့ပါလာတဲ့ဒီပေါ်လေးတွေ့နေတေချာလေးရှုကြည့်သုံးချက်မှမှတ်တော့မယ်ဆိုရင်တေချာလေးရှုကြည့်ကြွရဲဆိုရင်ဘယ်တော့လေးကြွလာတာအဲ့ဒီကြွလာတာလေးကိုတေချာကြည့်နေရွေ့ရွေ့ရွေ့ရွေ့ပါလာတယ် တခါတည်းဟပေါ်ပြီးတော့ပါလာတာတွေ့လိမ့်မယ်ရွေ့ပါလာတာလေးသိရင်ဝါယောတက်ကိုသိတာဘာတက်ကိုသိတာလဲဝါယောတက်ကိုသိတာအေးအဲ့လိုမဟုတ်ဘဲနဲ့ပေါ်ပြီးတော့ပါလာတဲ့သဘောလေးသိရင်တေဇောတက်ကိုသိတာဘာတက်ကိုသိတာလဲတေဇောတက်ကိုသိတာတေဇောဆိုတာပူတာအေးတာနွေးတာကိုတေဇောလို့ပြောတာဒါပေမဲ့အဲ့ဒီမိဒတ်ဟာအပေါ်တတ်ဖြစ်တယ်မိဒတ်ဟာပေါ်သလားနေသလားပေါ်ပါတယ် လေတောင်ကလေလာရင်မိဒီလောင်လေးကြည့်ပေါ့မြောက်ဘက်ကိုပါသွားတယ်အဲအရှိကလေလာရင်နောက်ဘက်ကိုပါသွားတယ်မိရတခါလေလေတိုက်တဲ့ခံပြီးတော့တောင်ကလေတိုက်ရင်မြောက်ဘက်ကိုပါသွားပေါ့လေအဲဒီပေါ့နေတဲ့သဘောတင်ရှားရင်တေဇောတက်တယ်ထက်လိုက်တဲ့သူကတေဇောတက်ရဲ့တကယ်သူ့ရဲ့ပင်ကိုရင်းကတော့ပူတာအေးတာနှွေးတာဒါပေမဲ့လို့ကိုကရှူရင်းနဲ့ပေါ့သဘောလေးထင်ရှားလာလို့ရှိရင်အဲ့ဒီမိတဲ့တေဇောတက်တဲ့ကိုထည့်ပေးလိုက် အဲ့ဒီကနေပြီးတော့လမ်းတယ်ကြွမှုလေးဆုံးတဲ့အခါကျတော့မလမ်းဘူးလားလမ်းပါလေအဲ့ဒီလမ်းလိုက်တဲ့ခါလေးမှာတခြားကြည့်ရှေ့ကိုတရွေ့ပြီးတရွေ့အစဉ်စဉ်ရွေ့နေတဲ့သဘောမတွေ့ရဘူးလားတွေ့ရဘူးအဲ့ဒီရွေ့နေတာဝါယောဓာတ်ပဲဗာဓာတ်လေဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်ကြီးရွေ့ရွေ့နေတာလေးတွေ့ပြီးတော့နောက်ဆုံးခြိနှံဆုံးသွားတဲ့အခါကလည်းကြတော့တင်းသွားတဲ့သဘောတောင့်သွားတဲ့သဘောမတွေ့ဘူးလားတွေ့ပါဘူးတွေ့အဲ့ဒါဝါယောဓာတ်ကြီးရဲ့ လမ်းနေတဲ့ခက်ကြီးမှာဝါရုပ်တက်သူကဝါရုပ်တက်ကပူတင်ရှားအဲ့ဒီလမ်းမှုလေးဆုံးတဲ့အခါကျတော့ခြေတော်လေးကိုဒီတိုင်းထားပါလားအောက်ကိုချပါလားအောက်ကိုချပါလားချတဲ့အခါမှာဖနှောင်းနဲ့လည်းမချနဲ့ကြည်ရနဲ့လည်းမချနဲ့တပြင်းလုံးချလိုက်ဘယ်လိုချရမလဲတပြင်းလုံးချလေခြေတော်ကိုတပြင်းလုံးချအဲ့ဒီချတဲ့အခါလေးမှာတရားတတိထားကြည့်အောက်ကိုတဆင်ပြီးတဆင်ရွေ့ရွေ့ရွေ့ရွေ့ကျသွားတာလေးသိရင်ဝါရုပ်တက် တဆင်ပြီးတဆင်ရွေ့နေတဲ့သဘောသိရင်ဘာသာသိရတယ်။ဝါယောတယ်။ဒီလိုမဟုတ်ဘဲနဲ့ခြေောက်ကချလိုက်တဲ့အခါကျတော့မိမိခန္ဓာကိုယ်ရဲ့ဝိတ်ဘော်ရရဲ့ဝိတ်ဟာရှေ့ကိုရောက်သွားတယ်။ရှေ့ကိုရောက်သွားတဲ့အတွက်ကြောင့်မို့ချလိုက်တဲ့ကံမှာပေါ့ပါကျသွားတာမဟုတ်ဘူး။လေးပြီးကျသွားဘယ်လိုကျသွားလဲ။လေးပြီးကျသွား။လေးလေးပြီးကျသွားလို့ရှိရင်အာဘောတံဘာတံလေ။ အာဘောဓပဲအာဘောဓရဲ့ပင်ကိုရင်သဘောကယိုစီးဖွဲ့စည်းတဲ့သဘောဘာသဘောလဲယိုစီးဖွဲ့စည်းတဲ့သဘောယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောဆိုတာရေဓာတ်ဗဒ္ဒနဲ့ရေဓာတ်အဲ့ဒီရေကိုပုံးခဲ့တဲ့ပြီးဆွဲပေါ်လာတာလေးသလားလေးပါလားအေးလေးတဲ့သဘောလေးထင်ရှားရင်အဲ့ဒီအာဘောဓထင်လိုက်နော်အဲ့တော့ချားလိုက်တဲ့အခါမှာအထူးအပြင်လေးသဘောထင်ရှားရင်ဗဒ္ဒထင်ရှားတာလေအာဘောဓအာဘောဓ ဒီချလိုက်ပြီချပြီးတော့ခြေထောက်ကကြမ်းနဲ့မထိဘူးလားထိပါတယ်ဗျာကကြမ်းနဲ့ထိတဲ့အခါမှာကိုယ်စောပေါ်နင်းပြီးရင်ပျော်တော်မထင်ရှားဘူးလားထင်ရှားပါတယ်ဗျာကြမ်းပေါ်နင်းလိုက်တော့မာတော်ပထဝီတဗဒ္ဒနဲ့ပထဝီတပါဗျာတခါတရံမှာနုညံ့တဲ့သဘောမတင်ရှားဘူးလားတင်ရှားပါတယ်ပေါ်စောလေးကိုနင်းလိုက်တာဟိုမှာဆူလေးကိုနင်းလိုက်တာနုညံ့တဲ့သဘောလေးပြောတဲ့သဘောလေးအဲတခါတရံမှာ ဟိုကျမ်းမြေပုံကြောက်ပြားပုံနင်းမိတဲ့အခါကျတော့ကျမ်းတဲ့သဘောမတွေ့ရဘူးလားတွေ့ရဘူးအဲ့ဒါပထဝီဓာတ်ဗဒ္ဒလည်းပထဝီဓာတ်ကဲဓာတ်၄ပါးပြည့်စုံနေပြီဝါယောဓာတ်အာဘောဓာတ်ဒေဇောဓာတ်ပထဝီဓာတ်ဟုတ်တယ်မဟုတ်လားပြောပါအဲ့ဒီမှာဒီခြေလမ်းလေးတလမ်းလေးအတွင်းကိုပဲဓာတ်၄ပါးပါဝင်နေတယ်တေချာတတိထားကြည့်တေချာတတိထားကြည့်လို့အဲ့ဒီတဘာဝဓာတ်တဘာဝလေးတွေသိနေပြီဆိုရင်အမှန်သိတာလားအမှားသိတာလား မှန်သိတာပါဗျာခြေကြောင်းဆိုတဲ့ပညာတရားရှိသေးရလားမရှိပါဘူးအဲ့ဒီပေါ်သဘောလေးသိတယ်လေးသဘောလေးသိတယ်ရွေသဘောလေးသိတယ်တင်းသဘောလေးသိတယ်မာသဘောလေးသိတယ်ပြောသဘောလေးသိတယ်တကယ်သဘောလေးတွေကြီးလိုက်သိနေတာအဲ့တဘာဝကိုသိနေတာအမှန်သိပဲဘာလဲအမှန်သိတာတရားသိတာဘာကိုသိတာလဲတရားကိုသိတာအဲ့ဒီတရားကဘာတရားလဲဆိုရင်ရုပ်တရားနဲ့နာမ်တရားဒါကိုသိတာအဲ့တော့ဈဉ္ဉံချုပ်တဲ့ကံမှာအခုလိုတဘာဝအမှန်လေးတွေ သိချမြင်အောင်ရှုနိုင်ဖို့မလိုဘူးလားလိုပါတယ်ဗျာကဲဆုကြည့်မယ်ကြွားတာကြွားမှန်းသည့်ကြွားတာကြွားမှန်းသည့်သေသေးချာချာမြင်အောင်ကြည်သေသေးချာချာမြင်အောင်ကြည်ပဂရိမျက်စိလားညာမျက်စိနဲ့လားညာမျက်စိနဲ့ပါဗျာသေးသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်၍နေတာလေးတွေ့ရ၏ ၍နေတာလေးတွေ့ရ၏နေဒဝါယောတတတိပေဒဝါယောတတတိဘုရားဇင်းညာလျှောက်ရင်တရားတွေ့ဖို့ကိုဘုန်းကြီးတိုင်ပြနေတာနော်ကိုယ်တိုင်ကိုယ့်အကူတွေ့အောင်ကြည့်ကိုယ်တိုင်ရှုရှေ့ကဘုန်းကြီးလမ်းကြောင်းပေးနေတာကိုက ကြွားတာကြွားမှန်းသည်ကြွားတာကြွားမှန်းသည်ဒီသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်ပေါ်နေတာလေးတွေ့ရ၏ပေါ်နေတာလေးတွေ့ရ၏ဧတာဒီဇောတတ္တိဧတာဒီဇောတတ္တိဒါလေးကြွားတဲ့သဘောလေးသိပြီးပြီဆိုရင်လမ်းနဲ့ပဲသွားမယ် လမ်းတာလမ်းမှန်သည်လမ်းတာလမ်းမှန်သည်ဒေသေးချာချာမြင်အောင်ကြည်ဒေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ရွေနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ သင်နေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ဧဒဝါယောတတ္တိဧဒဝါယောတတ္တိခြားတာခြားမှန်သည်ခြားတာခြားမှန်သည်သေသေးခြားခြားမြင်အောင်ကြည်သေသေးခြားခြားမြင်အောင်ကြည်၍နေတာလေးတွေ့ရ၏ ရွေနေတာလေတွေ့ရ၏ဧတဝါယောတတ္တိဧတဝါယောတတ္တိနောက်တစ်မျိုးခြားတာခြားမှန်သည်ခြားတာခြားမှန်သည်ဒေဒေခြားခြားမြင်အောင်ကြည်ဒေဒေခြားခြားမြင်အောင်ကြည်လေနေတာလေတွေ့ရ၏ လေးနေတာလေးတွေ့ရ၏ဧတာအာဘောဓတ္တိဧတာအာဘောဓတ္တိကျမ်းနဲ့ကြည့်တယ်ထီရာထီမှန်သည်ထီရာထီမှန်သည်ဒေဒေချာချာမြင်အောင်ကြည်ဒေဒေချာချာမြင်အောင်ကြည်မာနေရာလေးတွေ့ရ၏မာနေရာလေးတွေ့ရ၏ပြောနေရာလေးတွေ့ရ၏ ပြော့နေတာလေးတွေ့ရ၏ကြံနေတာလေးတွေ့ရ၏ကြံနေတာလေးတွေ့ရ၏နုညံတာလေးတွေ့ရ၏နုညံတာလေးတွေ့ရ၏ဧတာပထဝီဓာတတိဧတာပထဝီဓာတတိတခါတည်းမှာကြံကိုနင်းလို့ထိတဲ့အခါမှာတိဇောတာထင်ရှားတာလေးရှိတယ် ပတ်တတ်တင်ရှာနေအေးသောတာပါဘူးကျမ်းတွေကဘုန်းကြီးတို့ဒီမှာအဲကွန်တွေလွတ်ထားတော့ဘူးနေသလားအေးနေသလားအေးနေပါဘူးခြေပေါ်ကအနတ်မပါဘဲနဲ့ဒီပုံမှာမြင်လိုက်တဲ့ကအေးတဲ့တဘာဝအေးတဲ့အနေထားမတွေ့ရဘူးလားတွေ့ရပါတယ်အဲ့ဒါအေးတာလေးတွေ့ရလို့ရှိရင်ဒီဇောတဒီဇောတဟာတယ်ဒီဇောတပါတကယ်လို့ပူနွေးနေတာလေးတွေ့ရရင်ဒီဇောတပါ အဲ့တော့ဒီတသဘောလေးတွေကိုမြင်နေတဲ့အခါကျခြေထောက်ဆိုတာရရှိသေးလားမရှိပါဘူးငါဆိုတာရရှိသေးလားမရှိပါဘူးသွားနေတာငါပဲဆိုတာရှိသေးလားမရှိပါဘူးကြွနေတာလမ်းနေတာချနေတာငါပဲဆိုတာရှိသေးလားမရှိပါဘူးသိနေတာလည်းငါပဲဆိုတာရှိသေးလားမရှိတော့ရှိတော့တကယ်တဘာဝဓာတ်တဘာဝလေးတွေဟာပထဝီအာဝတ္တိသောဝါယောဆိုတဲ့ဓာတ်တဘာဝလေးတွေကရုပ်တရား သိနေတဲ့စိတ်လေးကပါတရားနဲ့နာမည်ဟာဟုတ်ကဲ့ကြွားတိုင်းနှမ်းတိုင်းခြားတိုင်းဟာပါလဲပါပဲတွေ့ရတယ်ရုပ်နဲ့လည်းနာနဲ့ပါရုပ်နဲ့တွေ့ပြီဆိုတော့ငါသွားတာငါငါသိတာငါနှမ်းတာငါခြားတာဆိုတာငါဆိုတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိရှိသေးလားမရှိပါဘူး။ဈေးညာလျှောက်ရင်းနဲ့ဒိဋ္ဌိမပြုတ်ဘူးလားပြုတ်ပါတယ်ဗျာ။ကိုကဖြုတ်နေကြမလိုပါဘူး။သူကမှန်သိလိုက်တာနဲ့ရှုနေရင်ငါသိလိုက်တာနဲ့သူကပြုတ်သွားတာ။ဟုတ်တယ်မို့လား။ကဲတော့အဲ့လိုရှုရင်းနဲ့အခုတရားကောင်းလေးတွေ မင်းတို့ယောဂီများဒီဒီနောက်ကလေးသဘောလေးမြင်နေပြီဆိုရင်ကိုပဲတရားတွေ့နေပြီဒါနောက်ကလေးတော့ခွန်ကြီးတို့တစ်ခေါက်လောက်ဈဉ္ဉံလျှောက်တာနဲ့ဒီတရားလေးမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဆက်ပြီးရှုပါဆက်ပြီးဒီတိုင်းရှုနေလို့ရှိရင်ခြေလမ်းတလန်းဆုံးသွားတာနဲ့နောက်တလန်းအသစ်ဖြစ်တာနဲ့ဒီတလန်းခြေလမ်းပထမခြေလမ်းရှိသေးလားမရှိတော့ပါဘူး။ဘာဖြစ်သွားတာလဲ။ရောက်ပါတော့နိ။ ဒီမှာတတိယခြေလမ်းလှမ်းလိုက်တာနဲ့ဒုတိယခြေလမ်းရှိသေးလားမရှိတော့ဘူးအဖြစ်သွားတာလေပြတ်သွားတာခြေလမ်းနေဟာမြဲတာလားမမြဲတာလားမမြဲတာပါကဲခြေလမ်းဈင်းရံရှောင်ရင်းနဲ့ဖြစ်ပြညံမပေါ်ဘူးလားပေါ်ပါတယ်ကျေးဇူးတော်ရှင်တောင်မြုပ်ခန္ဓာရုံဆရာတော်ဘုရားကြီးကပထမခြေလမ်းယုံနံတန်းတို့လမ်းဒုတိယမရှိကြဘူးဒုတိယခြေလမ်းယုံနံတန်းတို့လမ်းတတိယမရှိကြဘူးခြေလမ်းတိုင်းခြေလမ်းတိုင်းဟာတစ်ခါ ဖြစ်နေတဲ့သဘောကြီးတွေပဲဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဒီသဘောကြီးတွေပဲခုယောဂီပုဂ္ဂိုလ်ကအဲ့လိုရှုနေရင်းနဲ့ဒီဈဉဏ်မှပြိမှတ်နေရင်းနဲ့ဖြစ်ဖြစ်ဉာဏ်မပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်ဗျာယောဂီနောက်နောက်မှမဟုတ်ဘူးအခုဘုန်းကြီးရွှေမင်းဝန်ဆရာတော်ရဲ့တရားစခန်းမှာဖြစ်ဖြစ်ဉာဏ်တွေခါလေးပေါ်အောင်ကြိုးစားရမယ်ဈဉဏ်ရှောင်ရင်းနဲ့ပဲဖြစ်ဖြစ်ဉာဏ်တွေပေါ်အောင်ကြိုးစားရမယ်ဉာဏ်ဉာဏ်သိလွယ်တဲ့ဉာဏ်ဈဉဏ်မှန် မြန်မြန်ကိုမြန်ပေါ်လွယ်တယ်။ဒါကြောင့်မို့သေးသေးချာချာရှုဖို့တော့မလိုအပ်ဘူးလား။လိုအပ်ပါတယ်။ရှုတဲ့အခါမှာတော့ဘုံ၅ပါးဦးစီးဖို့လိုတယ်နော်။ဘုံ၅ပါးနဲ့ဘုံ၅ပါးပါဗျာ။တရားဘုံဝရိယဘုံတတိဘုံသမာဓိဘုံပညာဘုံတဲ့ဘုံ၅ပါး။ဒီလိုပထမဦးဆုံးတိပိဋကကိုပြန်တော်မူတဲ့မင်းကိုတိပိဋကဆရာတော်ဘုရားကြီး။အဲ့ဒီဆရာတော်ဘုရားကြီးငယ်စဉ်ကခန္ဓာကိုယ်လေးဟာ သိသိကွေကွေကြုံကြုံပြီးအဲ့ဒီမှာဒီဆရာတော်ဘုရားကြီးတိပိဋကစာမဝဲကြီးဝင်ရောက်ဖြေဆိုတော့မယ်ဆိုတဲ့အခါကျတော့ကြီးညိုလေးစားတဲ့တကာပေါ့ရင်းချတဲ့တကာဦးဇင်းဒီလောက်တော့စာအုပ်ဒီအများကြီးဦးဇင်းမချက်မနေပါနဲ့ဦးဇင်းခန္ဓာကိုယ်လေးကတိတိလေးယောဂဝေဒနာရရပြီးတော့ပိဋကသုံးပုံမပြီးခင်ဦးဇင်းပြန်တော်မူနေလိမ့်မယ် တကယ်စေတနာနဲ့တားတာလို့ဟောရတယ်ဆရာတော်ရဲ့ခန္ဓာကိုယ်လေးကလည်းတည်တည်ကိုယ်ကိုယ်ကျုံကျုံလေးလေးဆိုတော့အဲဒီမှာတားရတယ်ဆရာတော်ဘုရားကြီးကဆရာတော်ဘုရားကြီးကိုယ်တိုင်မရှိတာနော်ဘုရားတို့ဖယံမဟာစီဖယံစမာယုံကြီးမှာဆရာတော်ဘုရားကြီးတိပိဋကဘောစိတ်တော်ကြီးရတဲ့25နှစ်ငွေရလူပွဲမှာဆရာတော်ဘုရားကြီးကသူ့ကိုဒီလိုဒီအခုငွေရုပ်တောင်တိုင်ခဲ့ပြီတဲ့ဒီပိဋကရတာပွဲကြီးရတာအဲ့ဒီဒီပိဋကစာမွေးကြီးစပြီးတော့ဖြေဖို့ကျက်စင်ခါတော့ အဲ့ဒီတော့ဆရာတော်ကြီးကဒကာရဲ့နာမည်နဲ့တော့ပြောပြတာပါအဲ့ဒီမှာဒီလိုဒီလိုတားခဲ့တယ်အဲ့ဒီဒကာကြီးကိုဘုန်းကြီးကပြန်ပြောခဲ့တယ်ဒကာကြီးခန္ဓာကိုယ်သေးပေမဲ့အာယံပနာနည်းပေမဲ့ကြုံမှာတရားအဝရိတရားဘဝရိယကိုတတိကိုသမာဓိကိုပညာကိုဆိုတဲ့ဘုံ၅ပါးဗလ၅ပါးရှိတယ်အဲ့ဒီဗလ၅ပါးဥစည်းပြီးကျုပ်ဟောဒီတိပိဋကစာမွေးကြီးရအောင်အောင်မြင်အောင်ပြန်မယ် ဘုံငါးပါးဦးစီးပြီးကြိုးစားလိုက်တာတရားအားတွေနဲ့ကြိုးစားလိုက်တာဝရိယအားတွေနဲ့ကြိုးစားလိုက်တာတတိအားတွေနဲ့ကြိုးစားလိုက်တာတမာရီအားပညာအားတွေနဲ့ကြိုးစားလိုက်တဲ့အခါမင်းကုန်းဆရာတော်ဘုရားကြီးဒီပိဋကပိဋကသုံးပုံကိုသူများလို့တော့အနှစ်နဲ့မဟုတ်သုံးနှစ်ထဲနဲ့ပိဋကသုံးပုံရအောင်မြင်တယ်။ဒါကြောင့်မို့ဘုန်းကြီးယောဂီများလည်းပဲတကယ်ဘုံငါးပါးဦးစီးပြီးတော့တရားဝရိယကိုတတိကိုတမာရီကိုပညာကိုဆိုတဲ့ တရားဆိုတာယုံကြည်မှုတရားဆိုတာဘာလဲယုံကြည်မှုပါဗျာဝိရိယဆိုတာကြိုးစားမှုဝိရိယဆိုတာဘာလဲကြိုးစားမှုပါဗျာတတိဆိုတာမှတ်ရမှုတတိဆိုတာဘာလဲမှတ်ရမှုပါတမာရီဆိုတာတည်ကြည်မှုတမာရီဆိုတာဘာလဲတည်ကြည်မှုပါပညာဆိုတာသိမှုဒီ၅ပါး အဲ့ဒီတရားဆိုတဲ့ယုံကြည်မှုကိုကိုကိုယုံကြည်မှုရှိဖို့မလိုဘူးလားလိုပါရဲ့ဗျာအခုလည်းပဲတရားအားထုတ်တဲ့ကံကတရားတွေ့ဖို့တွေ့ရမယ်ကြားဖို့ကြားရမယ်ဆိုတဲ့ယုံကြည်မှုရှိဖို့မလိုဘူးလားလိုပါရဲ့ဗျာအဲ့ဒီယုံကြည်မှုတရားအားကောင်းကောင်းနဲ့ဝရိယစိုက်ပြီးကြိုးစားလိုက်ရင်တတိတမာရီပညာတွေမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာဒါကြောင့်မို့ပလန်၅တန်ပြည့်စုံရန်အမှန်လိုအပ်သည်တရားရဖို့ရေးမှာ ဒီ၅ပါးပြည့်စုံဖို့မလိုဘူးလားလိုပါတယ်ဗျာအဲဆိုလိုက်ဗလငါတံဗလငါတံပြည့်စုံယံပြည့်စုံယံအမှန်လိုအပ်သည်အမှန်လိုအပ်သည်ဆိုကြည့်လိုက်စမ်းပါနှစ်ခါဗလငါတံပြည့်စုံယံအမှန်လိုအပ်သည်ဗလငါတံပြည့်စုံယံအမှန်လိုအပ်သည် ဒီပုံငန်းမှာဖူးစီးပြီးတော့ဒါကြိုးစားလိုက်ကြိုးစားလိုက်လို့ရှိရင်တကယ်ကိုမိမိလိုချင်တဲ့တွေ့ချင်တဲ့သိချင်တဲ့တရားတွေကိုယ်တိုင်မတွေ့ရမသိရဘူးလားသိရပါဘူးကိုယ်တိုင်တရားတွေမရနိုင်ဘူးလားရနိုင်ပါတယ်ပါရမီတို့ရှိမယ်ဆိုရင်ဒီဆေရတရားစခန်းလေးအတွင်းမှာပဲတရားအသိဉာဏ်တွေ့ရမယ်တရားကိုယ်တရားနိဗ္ဗာန်တရားတွေကိုယ်တိုင်မရနိုင်ဘူးလားဗျာရနိုင်ပါတယ်ရနိုင်တယ်အဲဒီတော့ဘုန်းကြီးတို့ဒီမှာဒီလိုဈဉ္ဉံလျှောက်ပြီးရှုမှတ်ရင်းနေပြီ မြတ်စွာဘုရားရဲ့သာသနာတော်မှာဘုရားရှင်ပြိဋိဘံစံကံဤအချိန်မှာနောက်ဆုံးယဟန္တာဖြစ်တဲ့ပုဂ္ဂိုလ်ဟာသူပတ္တယဟန်ကြီးဘယ်လိုလဲလဲသူပတ္တယဟန်ကြီးပါအဲ့ဒီသူပတ္တယဟန်ကြီးဟာထိုင်ပြီးတော့ရှုမှတ်ရင်ယဟန္တာဖြစ်တာမဟုတ်ဘူးဈဉ္ညာလျှောက်ရှုမှတ်ရင်ယဟန္တာဖြစ်တာဘယ်လိုရှုမှတ်ရင်လည်းယဟန္တာဖြစ်တာလဲဈဉ္ညာလျှောက်ရှုမှတ်ရင်ဈဉ္ညာလျှောက်ရှုမှတ်ရင်လည်းယဟန္တာဖြစ်တာ မြတ်စွာဘုရားပြိဋိဘဇာကာနီသွေးဝမ်းတော်နာပြီးတော့ပင်မကြီးစွာမြတ်စွာဘုရားခံစားနေရတဲ့ဥရဏထံအဲ့ဒီအချိန်မှာသူပဒရံကြီးကဩဂေါရမဗုဒ္ဓတော်ပြိဋိဘဇာတော်နဲ့စုပါလားငါမေးလို့တရားတွေငါမေးရပြီဟိုမြတ်စွာဂေါရမဘုရားရဲ့အရင်ပွင့်နေတဲ့အရင်ပေါ်ပေါက်နေတဲ့မဂလိကောသနာအစိတကေတကမနာသိစီစတဲ့ဘုရားကြီးဘုရားကြီးလိုအမိခံနေတဲ့ပုဂ္ဂိုလ်တွေ အဲ့ဒီပုဂ္ဂိုလ်ကြီးတွေကိုမေးတဲ့အခါမှာသူတို့ငါသဘောကျမှမဖြေနိုင်ဘူးဘုရားကြီးတွေတော့မဖြေနိုင်ရင်ဒီပွင့်သစ္စာဂေါရမဗုဒ္ဓငငယ်လေးရှိသေးတယ်ဖြေနိုင်မှာမဟုတ်ဘူးဆိုပြီးတော့မမေးခဲ့အခုဂေါရမဗုဒ္ဓပြိဋိမာဆန်တော်မယ်ပြိဋိမာဆန်တော်မယ်ဆိုတော့ငါမေးချင်တာလည်းမမေးလိုက်ရလည်းနေပဲဆိုပြီးတော့ခတ်တုတ်တုတ်လာပြီးတော့မေးဖို့လာညီတော်အနန္ဒာကတခါလဲစိတ္တာထားတယ်ဝန်ခံညီတော်အနန္ဒာကဝန်ခံမြတ်စွာဘုရားဟာ တွေးဝမ်းတော်လန်းနေတဲ့အတွက်အင်မတန်ကိုပင်ပန်းနေသည်ဒီအချိန်မှာဒီပရမယဟန်ကြီးဟာမြတ်စွာဘုရားကိုဒုက္ခပေးတော်မယ်ဟိုမိဘုံနေဒီမိဘုံနေမိပြီး question တွေတင်းတက်ပြီးတော့ဒုက္ခပေးတော်မယ် question အဲဒီမှာဒုက္ခပေးတော်မယ်အဲဒီတော့သူအဝင်ခံလို့မပြည့်ဘူးဆိုပြီးတော့အဲဒီမှာညီတော်အာနန္ဒာကတားအဝင်ခံအဲဒီမှာ ကြားထားတယ်ဆိုရင်ပဲဘုန်းကြီးတို့ကဒီမှာပြီးပြီးအတင်းအတင်းကြီးကဆောက်ထားတဲ့တိုက်ကြောင်းကြီးတွေလိုမှမဟုတ်ပဲမန္တုန်ကြီးတွေမှမဟုတ်ပဲမြတ်စွာဘုရားဘုဘက်မှာညောင်ဆောင်ပေါ်မှာစောင်းရက်ကလေးမြတ်စွာဘုရားတရင်သုံးနေတဲ့အချိန်ဒီဘက်ကသင်္ကန်းလေးကာထားရတာ ပါဠိကာထာသင်္ကန်းလေးကသင်္ကန်းလေးကာထာလားဆိုဒီဘက်ကတားပြောနေတာကိုဟိုဘက်ကမြတ်စွာဘုရားမကြားဘူးလားကြားပါဗျာကြားနေရတဲ့ကမြတ်စွာဘုရားညီဝါဒီမှာအာနန္ဒာတဲ့သူ့ဘာသာကိုလွတ်လိုက်ငါဘုရားဒီလောက်အပင်ပန်းခံပြီးတော့ဒီကိုဒီမှာရောက်အောင်လာခဲ့တာသူ့ဘာသာအတွက်ငါလာခဲ့တာသူ့ကိုလွတ်လိုက်ပါဆိုတော့မှအဲ့ဒီမှာညီတော်အာနန္ဒာကသူ့ဘာသာဘုရားကြီးကိုလွတ်လိုက်တယ်လွတ်လိုက်တဲ့အခါကျတော့မြတ်စွာဘုရားတန်ရောက် ရောက်တဲ့ကသူမေးချင်တာတွေကဘာလဲဆိုတော့အခုဒီမှာဘုရားကြီးတို့အမိခံရတဲ့မဂ္ဂိကောတာနာတို့စီပြကေတာကပလာတို့ဒိန်းစီဆရာကြီးတို့ပြောနေဟောနေတာတွေဟာအမှန်နေပဲလားအကုန်လုံးအကုန်စင်ပဲမှန်ပါသလားသို့မဟုတ်အမှန်လားရောရှိပါသလားမှားလားရောရှိပါသလားစသည်ဖြင့်တချို့တဝက်မှန်ပြီတချို့တဝက်မှားပါသလားသူကဒါတွေကိုသိတယ်အဲဒီမှာမြတ်စွာဘုရားကသူ့ကိုဒီလောက်ရှင်းပြဖြေဖို့ကအချင်းမှမရှိတော့ဘူး မြတ်စွာဘုရားဘာဖြစ်တော့မှလဲနိဗ္ဗာန်ဆန္ဒပါနီးနေအချိန်ကသိက္ခာနေအဲ့ဒီလောက်ထိအောင်သူဖြည့်ချင်းဒီဟာလေးဖြည့်ရှင်းပြတယ်လို့သူ့မှာဘာကျိုးမှမရှိဘူးဟိုကဒိန်းစီတို့မကလေးတို့ဆိုတာလည်းမရှိတော့ဘူးဒီဟာကြီးကိုသူ့ဖြည့်ရှင်းပြနေလို့လေဒီအပိုးဝဲတာနေရအဲ့တော့သူများရဲ့အကြောင်းကိုဖြည့်ရှင်းပြမယ်အစာမြတ်စွာဘုရားကသူ့ဘာလဲငါလည်းအချိန်ရှိတော့ဘူးငါဟောမဲ့တရားကိုသာသင်နာကြတော့ဆိုပြီးတော့မြတ်စွာဘုရားက ယောဂီတို့အခုကြင့်ကြံပွားများအားထုတ်နေတဲ့ပฏิပဌာန်မဲ့ခင်တရားကိုခေါ်တယ်။မဲ့ခင်၈ပါးတရား။ဘာတရားလဲ။မဲ့ခင်၈ပါးတရားပါ။သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဘယ်နှပါလဲ။၈ပါးပါ။အဲ့ဒီမဲ့ခင်၈ပါးကိုချုံးပြီးပြောရင်၃ပါးလေ။ဘယ်နှပါလဲ။၃ပါးပါ။သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်သီလမဲ့ခင်၃ပါး သမာဓိမဲ့ခင်၃ပါးပညာမဲ့ခင်၂ပါးပေါင်းလိုက်ရင်ဘယ်နှပါး၈ပါးပါဒီအဲ့ဒီမဲ့ခင်၈ပါးခုဘုန်းကြီးတို့ရှုမှတ်နေတဲ့အခါမှာခုဖောင်းတယ်လို့တစ်ချက်လေးမှတ်လိုက်ရင်ဒီမဲ့ခင်၅ပါး၅ပါးပါသမာဓိမဲ့ခင်၃ပါးနဲ့ပညာမဲ့ခင်၂ပါး၅ပါး၅ပါးပါကြွရဲနမ်းတယ်ချရဲလို့တစ်ချက်မှတ်လိုက်တိုင်းတစ်ချက်မှတ်လိုက်တိုင်းအဲ့ဒီမဲ့ခင်၅ပါးပါတိလမဲ့ခင်ဆိုတာယောဂီတို့တိလ စင်ကြယ်သလားမစင်ကြယ်ဘူးလားစင်ကြယ်ပါဘူးစင်ကြယ်နေရင်ဟိုတိလမဲ့ခင်သုံးပါးကမပြည့်စုံဘူးလားပြည့်စုံပါတယ်ကဲကို့မှာတိလမဲ့ခင်သုံးပါးအပြည့်စုံရှိပြီးသားဖြစ်တဲ့အတွက်စိုးစောကငါးပါးနဲ့ပေါင်းလိုက်ရင်မှတ်ချက်တိုင်းမှတ်ချက်တိုင်းမဲ့ခင်ဘယ်နှပါးဖြစ်သွားလဲ၈ပါးပါ၈ပါးဖြစ်သွားတယ်ခုယောဂီတို့ဒီမဲ့ခင်တရားကိုပွားနေတယ်အဲဒီမှာဒီမဲ့ခင်တရားလေးကိုဟောပေးလိုက်တယ်ပြီးတော့တဲ့အခါသူ့ဘာသာယဟန်ကြီးတွေမြတ်စွာဘုရားရဲ့အချင်းကြီးကိုသူကောင်းစွာသိတယ် တည်တဲ့အတွက်ကြောင့်အဲ့ဒီမှာမြတ်စွာဘုရားထံကနေပြီးတော့ခွာပြီးတော့အဲ့ဒီမှာအင်းရင်ဥယျာဉ်ကြီးအတွင်းမှာဈဉ်ညာလျှောက်ပြီးရှုမှတ်နေတယ်ဘယ်လိုရှုမှတ်နေလဲဈဉ်ညာလျှောက်ပြီးရှုမှတ်နေယောဂီတို့ရှုတယ်လို့ကိုကြည့်ကြည့်ကြည့်ရှုတာလားမျက်နှာလေးချာရှုတာလားမျက်နှာချာကြည့်သဘောပေါက်ပါနော်ဟုတ်ပါပြီအမှန်လေးစကားပြောရင်းလျှောက်တာလားအမှန်ကလေးနဲ့လျှောက်တာလားအမှန်ကလေးနဲ့လျှောက်တာအမှန်တပါးလည်းအမှန်ကလေးနဲ့လျှောက်တာနော် အတွင်းနဲ့အငင်းနဲ့လျှောက်တာလားရှုမှတ်မှုနဲ့လျှောက်တာလားရှုမှတ်မှုနဲ့လျှောက်တာအမလီခုခင်မှာသွားတာတွေရာဒီမှာပြောတာမဟုတ်ဘူးနော်ဘုန်းကြီးတို့မြန်မာနိုင်ငံမှာအမလီဈဉ်ညံသွားနေတာလေတချို့ကဟန်နဲ့သွားနေတာဒီမှာလေသူသူ့ပုံနဲ့သူတို့နာရနေတာပါအလေးနဲ့ပါတချို့ကလည်းတခါလေမန်နဲ့သွားနေတာသူကသူတခါလေမန်နဲ့သွားတချို့ပုံပုံကြတော့အကြံလေးနဲ့တွေးလေးနဲ့သွားနေတာ အကျိုးပုဂ္ဂိုလ်ကြအတွေးလေးနဲ့သွားတယ်။အေးယောဂီကြတော့ချင်းကတကယ်ရှုမှတ်နေတဲ့ပုဂ္ဂိုလ်ကြဉာဏ်လေးနဲ့သွားတယ်။ဘာလေးနဲ့သွားလဲ။ဉာဏ်လေးနဲ့။ယောဂီတို့ကြတော့ဘာနဲ့သွားလဲ။ဉာဏ်လေးဉာဏ်လေးသွားရှုမှတ်ဉာဏ်လေးနဲ့သွား။ဒါမှအမှန်တိုင်းသိမှာဟုတ်တယ်မို့လား။ဟုတ်ပါဘူး။အဲ့တော့ဒီမှာသုဘဒရာကြီးကအဲ့လိုဉာဏ်နဲ့ရှုမှတ်ပြီးတော့သွားလိုက်ခါကြတော့ဘာမှကြားလိုက်တာမဟုတ်ဘူး။ရသော်ဗျာပြိဋိဘံမစံမီအချိန်လေးအတွင်းလေးမှာပဲ ဒီမှာရှုမှတ်နေရင်ဈဉ္ညာမှတ်ဒီမှတ်နေရင်လည်းဝိပဿနာဉာဏ်လေးဆင့်ဆင့်အဲဒီကနေပြီးတော့မဉ္ဇဉ်တက်မဉ္ဇဉ်နဲ့အဆင့်ဆင့်တက်ပြီးတော့နောက်ဆုံးကိလေသာအလုံးကုန်ခန်းပြီးတော့ယဟန္တာမထေရကြီးဖြစ်သွားတယ်။ထိုင်ရှုမှရင်လားဈဉ္ညာရှုမှရင်လားဈဉ္ညာရှုမှရင်ပါဗျာ။ဒီလိုဆိုရင်ဈဉ္ညာလျှောက်ရင်းနဲ့ရောတရားရနိုင်သလားမရနိုင်ဘူးလား။ရနိုင်ပါရဲ့။ရနိုင်တယ်နော်။ဒီလိုဆိုရင်ယောဂီတို့ဒီနေ့ကစပြီးဈဉ္ညာမှတ်ကိုတကယ်ကိုရိုးရိုးသေးသေးရှုပါ။ တမန်လာဆရာလာလေးအညောင်းကြီးညာကြီးမဟုတ်ပါဘူးဘုန်းကြီးတို့ဈဉ်ညာလျှောက်ခိုင်းတာအညောင်းကြီးလျှောက်ခိုင်းတာမဟုတ်ဘူးတမာတိဖြစ်အောင်လျှောက်ခိုင်းတာဘာဖြစ်အောင်လျှောက်ခိုင်းတာတမာတိဖြစ်အောင်ပါတမာတိလောက်နဲ့အာမရဘူးဉာဏ်ဖြစ်အောင်လျှောက်ခိုင်းတာဘာဖြစ်အောင်လျှောက်ခိုင်းတာဉာဏ်ဖြစ်အောင်လျှောက်ပါလေအဲ့ဒီလိုလျှောက်ရင်းနဲ့တစ်ချက်ခုတ်ပြီးနှစ်ချက်သုံးချက်မပြတ်ဘူးလားပြတ်ပါရဲ့တမာတိပဲဖြစ်တယ်ဉာဏ်လည်းဖြစ်တယ်ဣရိယာပုမျှပြီးအညောင်းရောမပြေဘူးလားပြေပါရဲ့အဲ့ဒီလိုဈဉ်ညာလျှောက်ခြင်းအပြင် သမာဓိလည်းဖြစ်နိုင်တယ်ဉာဏ်လည်းဖြစ်နိုင်တယ်ဟောတရားတူလည်းမရနိုင်ဘူးလားရနိုင်ပါတယ်သို့တော်မိမိတို့ဈဉဏ်တော့လျှောက်တယ်ရှင်ဗျာတပည့်တို့ဘာမှသမာဓိလည်းကောင်းကောင်းမဖြစ်ဘူးဗျာဉာဏ်လည်းကောင်းကောင်းမဖြစ်ဘူးဆိုရင်တောင်မှမြတ်စွာဘုရားကဈဉဏ်လျှောက်တဲ့အတွက်အကျိုး၅မျိုးရမယ်အကျိုးဘယ်နှမျိုးရမှာလဲ၅မျိုးပါဗျာ အကျိုး၅မျိုးရမယ်အဲ့ဒီအကျိုး၅မျိုးကဘာလဲဆိုတော့နံပါတ်1အတ္တနဲ့ခမောဟောတိဇင်းညာလျှောက်တဲ့အတွက်ကြောင့်မို့တဲ့ခရီးရှည်ရှည်သွားနိုင်ရဲ့ဇင်းညာအမြဲလျှောက်တဲ့ပုဂ္ဂိုလ်ဟာခရီးရှည်ရှည်မသွားနိုင်ဘူးလားသွားနိုင်ပါတယ်ဇင်းညာမလျှောက်ခင်းတဲ့အမြဲအိမ်ထဲပြီးအိမ်ထဲမှာပဲကုန်နေတယ်ချောင်းထဲမှာပဲကုန်နေတယ်တခါလဲအိမ်ထဲမှာပဲဇိမ်ခံနေလိုက်တယ်ခါလဲဇိမ်ကလေးနဲ့နေတယ်မလို့ရှားဘူးအဲ့ဒီပုဂ္ဂိုလ်လျှောက်ကြည့်ပါလား ဓမ္မနမရဝေလျှောက်လာပြီဆိုရင်တခါလေဒူးတွေကလည်းနားလာပြီပေါင်ရင်းကလည်းပူးလာပြီခြေတော့တွေကလည်းမပဲ့ကျင်တော့ခီးရှိရှိမတော်နိုင်ဒါကြောင့်လေဈဉ္ညာလျှောက်များလို့လားနဲလို့လားနဲလို့ပါဗျာဈဉ္ညာလျှောက်ခြင်းအပြင်နံပါတ်1ခီးရှိသွားနိုင်တဲ့အကျိုးနံပါတ်1အကျိုးမရဘူးလားရပါဗျာကဲနံပါတ်2ပဒံနဲ့ခမောဟောတိပဒံနဲ့ခမောဟောတိဆိုတာကိုယ်လည်းကြံ့ခိုင်တယ်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ် ဘာကြံ့ခိုင်းလဲကိုကြံ့ခိုင်းကိုကြံ့ခိုင်းတယ်လို့စိတ်ဓာတ်နဲ့ကြံ့ခိုင်းတာကိုရောစိတ်ရောမကြံ့ခိုင်ဘူးလားကြံ့ခိုင်ပါဘူးအေးကိုရောစိတ်ရောကြံ့ခိုင်ရင်ဆိုတဲ့အကျိုးကိုရတယ်တဲ့ဈဉ္ဉံလျှောက်ခြင်းအပြင်ပြီးသွားလိုက်ကြံ့ခိုင်အားကင်းစင်ယောဂနံပါတ်3အနာယောဂကင်းစင်ခြင်းဆိုတဲ့အကျိုးရတယ်တဲ့နံပါတ်3ကဘတ်အပ္ပအပ္ပပါရောဟောတိအနာယောဂကင်းတဲ့အကျိုးရတယ် ဈဉ္ဉံအမြဲတမ်းသွားနေတဲ့ပုဂ္ဂိုလ်အမြဲတမ်းလမ်းလျှောက်နေတဲ့ပုဂ္ဂိုလ်ဈဉ္ဉံလျှောက်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာအနာယောဂကင်းတယ်။ဘာကင်းလဲ။အနာယောဂကင်းပါ။အနာယောဂကင်းတော့တက်တူမှလားတက်ရှိမှလား။တက်ရှိမှာပဲ။တက်ရှိမှာဟောဒီဝိရိကလူတွေပို့ပြီးတက်ရှိမှာ။သိသွားတာ။ကြည်ကျင်လည်းသွားတာပဲပြင်းလည်းပြင်းရတာပဲဒီလူတွေအတင်းလို့ရှာနေတာ။ဒါတော့မင်းတို့ဒီမှာအဲ့ဒီလိုဈဉ္ဉံ လျှောက်ပြီးတော့နေတဲ့အတွက်ကြောင့်ကျမ်းမာပြီးအသက်ရှည်တဲ့ပုဂ္ဂိုလ်အာရကလေးတစ်ခုရှိတယ်။ဘုန်းကြီးတို့ရသော်ပြန်လေးတက်ကကျောင်းတကာကြီးဖြစ်တဲ့ဗိမသာရမင်းကြီးဘသူပါလိမ့်မလဲဗိမသာရမင်းကြီးပါဗိမသာရမင်းကြီးကမြတ်စွာဘုရားရဲ့ကျောင်းတကာကြီးမြတ်စွာဘုရားကိုပထမဦးဆုံးဖူးတွေ့စဉ်ခါကလာမြတ်စွာဘုရားရဲ့ရုပ်ရည်အစဉ်ဥပကာယကိုကြီးညိုလုံးလို့ရှင်ဘုရားဘယ်ကိုသွားမှလဲငါတို့ထွန်းပါဆို ဘာပြီးဘာအတွက်လဲငါဖျားဖြစ်လို့အဲ့ဒီလိုဆိုရင်အရှင်ဘုရားသူတော့မထွက်ပါနဲ့အရှင်ဘုရားတပည့်တော်ရဲ့တိုင်းပြည်ကိုအရှင်ဘုရားတဝက်ချိနှဆံလို့ပြပါမယ်သူတဝက်ကုတဝက်အာနာကိုတဝက်စီပြေးပါလိမ့်မယ်အရှင်ဘုရားတပည့်တော်လိုက်ဟိုချိနှဆံမှာဟိုမပြေငါတော်မှငါနိုင်ငံကငါချိနှံကိုငါစွန့်ပြစ်ပြီးလာခဲ့တာတိုင်းပြည်ကိုစွန့်ပြစ်လာခဲ့တယ်မလို့အာဒါလည်းမလို့ ငါတို့ကျင်တာတပ္ပိညုတ္တဉာဏ်တော်ကြီးပဲဒီလိုဆိုရင်လည်းရှင်ဘုရားတပ္ပိညုတ္တဉာဏ်တော်ကြီးရပြီဘုရားဖြစ်ခင်တပည့်တော်နိုင်ငံကိုပူဇော်ကြွတော်မူပါမြတ်စွာဘုရားကိုကြီးညိုတာလားမကြီးညိုတာလားကြီးညိုတာပါရုပ်စင်းအင်္ဂါမြင်ရတာနဲ့သူ့ရဲ့အင်္ဂရေတိတ်ကတည်ငြိမ်မှုကိုကြည့်ပြီးကြီးညိုတာအင်္ဂရေတပ္ပတိကိုကြည့်ပြီးကြီးညိုတာအဲ့လိုကြီးညိုပြီးတော့ဘယ်တိုင်းပြည်ကြီးကိုလည်းပဲတဝက်ပေးတယ်မယူကျင်တဲ့ခါကျတော့ပထမဆုံးကြွပါလေ အဲ့ဒီမှာကြွလာတဲ့အချိန်ကကာလမှာမြတ်စွာဘုရားကဥယျာဉ်တော်ကြီးရဲ့အကြောင်းတွေလှူဒန်းတာကိုတရားမှုကြောင်းတတာအဲ့ဒီချိန်ကအဲ့ဒီချိန်ကစပြီးသူဟာဩတ္တမတည်နေတယ်။ဘာတည်နေလဲ။ဩတ္တမတည်နေဩတ္တမတည်နေ။သူ့ရဲ့သားတော်ဟာအဇာတတဘယ်လိုပါလိမ့်မလဲ။အဇာတတအဇာတတအဇာတတဟာဆရာအမိကိုမှားသွားတယ်။ဘာမှားသွားလဲ။ဆရာအမိကိုမှားတော့ဆရာအမိကိုမှားတဲ့အတွက်ကြောင့်မို့သူကြည့်ပေါ့။ ဘုန်းကြီးတို့ဒီခေတ်မှာလည်းအများကြီးပဲရှိတယ်။နည်းနည်းလေးထူးထူးခြားခြားလေးပြလိုက်ဟာဆွမ်းလိုက်တာဆွမ်းလိုက်တာအဲ့ပုဂ္ဂိုလ်ယဟန္တာကြီးအဲ့ပုဂ္ဂိုလ်ယဟန္တာကြီးဒီမှာမဟုတ်ပါဘူးမြန်မာနိုင်ငံမြန်မာနိုင်ငံဖြစ်နေကြတာခုတခါလေနည်းနည်းလေးဟိုတမကုံလေးပြလိုက်တယ်ဆိုရင်ဟာဆွမ်းလိုက်တာအဲ့ပုဂ္ဂိုလ်ယဟန္တာကြီးယဟန္တာကြီးဆိုပြီးတော့မိကိုကြအဲ့ဒီအမိကိုမှားတဲ့အတွက်ကြောင့်ဆရာမိကိုမှားရင်တဘောအလုံးလားတတန္တရာလုံးလားတတန္တရာတတန္တရာလုံးဒုက္ခရောက်သွား ဇာမီကိုမရဲ့တသံတရားလုံးတော့စေထူမာရလာမှာတဘဝပဲသိမှာစေထူမာရင်တဘဝဇာမီကိုမရင်တဘဝဆရာစိတ်ကတသံတရားလုံးဖြစ်လိုက်သိလိုက်ဖြစ်လိုက်သိလိုက်ဖြစ်လိုက်သိလိုက်ဘဝကြီးဆက်စစ်ဒုက္ခရောက်ဒါကြောင့်မို့ဆရာမိခုမှန်လို့မတို့ဘူးလားတို့ပါရဲ့သိလို့ရတော့တရားပြတဲ့နေရာတရားပြဆရာရေးကြီးဆုံးပဲရေးကြီးဆုံးပဲရေးကြီးဆုံးပဲ ရှုပုဂ္ဂိုလ်ကဘာလေးဖြစ်လိုက်တာနဲ့ညာလေးဖြစ်လိုက်တာနဲ့အာမြတ်တရားတွေတွေ့ပြီးမျှဝေပါတာလူခေါ်ရမယ်လို့လားညောက်ပြီးဟိုကတခါလဲဘာလေးဖြစ်ကုန်မှမသိဘူးသူကသူဖြစ်ချင်းရတယ်ဖြစ်သွားတာဒီမှာတတိတာတတိရှိရအဲ့လိုကိုယ့်ကိုပြင့်ပေးမယ်မြောက်ပေးမယ်ဆရာသမားကိုတတိထားတကယ်ကိုကိုယ်တခါပြပြနေနေစနစ်တကျသင်ပေးတဲ့ပုဂ္ဂိုလ်ဆရာမျိုးကိုခြေတော့ကိုဖတ်တာလုံခံတယ်အဲ့လိုဆရာမျိုးကိုမိရပါရဲ့ ဒီလိုမဟုတ်ဘဲနဲ့ကိုယ့်ကိုမြှောက်ပြီးပြင့်ပေးနေတဲ့ဆရာမျိုးဝေးဝေးကရှောင်းပေါင်းမှရင်ဒုက္ခရောက်သွားမယ်ဘဝတသန္တရာလုံးဒုက္ခရောက်သွားမယ်ဒါကြောင့်ဒီမှာခုသတ္တတဆရာမိကိုမှာပါဆရာကတကိုးတွေပြလိုက်တာသူ့ကိုတကိုးတွေပြလိုက်တော့တခါသူ့တဲ့လှပတဲ့မင်းသားလေးကိုလည်းဖန်ဆင်းဖန်ဆင်းပြီးတော့တခါလဲကြောက်အောင်လောက်အောင်မွေးဒီတခါလဲတကိုယ်လုံးကိုပတ်ပြီးဒုက္ခနဲ့မွေးချောက်သင်ဘယ်သူလဲလို့မေးတဲ့အခါကျတော့မှကျွန်တော်ဟာ ဒီဝရပါဆိုဒီဝရမှာတကိုးကြည့်လိုက်တာပါလားဆိုပြီးဒီဝရကိုကိုးပဲလားအဲ့ဒီကနေပြီးတော့ဒီဝရကပြင်းငါကဘုရားကိုတတ်ပြီးဘုရားလို့မင်းကအဖေကိုတတ်ပြီးမင်းလို့ဆိုပြီးတော့ဆရာအဲ့ဒီဆရာဖြစ်တဲ့ပုဂ္ဂိုလ်ကညွှန်ကြားတော့ညွှန်ကြားတဲ့အတိုင်းအဖေဖြစ်တဲ့ပုဂ္ဂိုလ်ကသားရဲ့မင်းချင်းနှံလူကျင်တာများအဖေကိုဒီမှာဓာတ်နဲ့ပါနဲ့ဓာတ်နဲ့လုပ်เสียမလိုပါဘူးကွယ်ငါဆင့်ပေးပါမယ်မင်းကိုချင်းနှံယူပါဆိုပြီးပေးရတာမရဘူး အဲ့လိုပြီးတဲ့ခါကျဆရာဖြစ်တဲ့ပုဂ္ဂိုလ်ကမင်းကခုမှမင်းဖြစ်တာတဲ့ဟိုကမင်းဖြစ်လာခဲ့တာကြာကြီးသူ့ရဲ့တပည့်ကသားလေးကမင်းထံကပြန်လူယူလိုက်မယ်ခါနဲ့အစပြောက်ရှင်းဆိုတော့ရှင်းလိုက်တာအဖေကိုအစရောက်သိတာခိုင်းအဲ့ဒီခါမှာကိုယ့်လက်နဲ့မတတ်ချင်တဲ့အတွက်ကြောင့်အမျိုးစုံချင်းချတာနောက်ဆုံးကြတော့မေတော်ကြီးကဝင်ဝင်ပြီးတော့မေတော်ကြီးကအစားကြီးကျွေး အဲ့တော့ခမဲတော်ကြီးလည်းပါဆံမိလားမဆံမိဘူးဘာကြောင့်လဲမဲတော်ကြီးကဒီလိုပွဲတော်သားတွေတယ်ကဲဒီလိုဆိုရင်မဲတော်ကြီးလက်ထဲမှာဘာမှမယူစီနဲ့ဆိုတော့မဲတော်ကြီးကသူ့ရဲ့အင်ကြီးတွေထက်စပင်နဲ့ထက်အဲ့လိုနဲ့ထက်ပြီးယူသွားအဲ့ဒီမှာမိဝဲရခမဲတော်ကြီးမဲတော်နေတော့ဘုနိုင်တော်ဆံမိလားမဆံနေပါဗျာဘာကြောင့်လဲမဲတော်ကြီးကဒီလိုဒီလိုအင်ကြီးတွေထဲမှာယူသွားလို့ပါဗျာဆိုတော့ကဲဒီလိုဆိုရင်မဲတော်ကြီးအပေါ်အင်ကြီးဝင်စီနေတုံကြီးရင်ရှားနဲ့ဝင်ရတယ် အဲ့လိုဝင်ရမယ်ဆိုတဲ့အခါကျတော့မေတော်ကြီးဘာလုပ်ရလဲဆိုတော့ဟောဆန်တုံးထဲမှာဆပင်ထဲမှာစားစရာတွေအခိုင်ထောပတ်စီဦးတွေခန္ဓာကိုယ်လိမ့်အဲ့ဒီမှာထောပတ်စီဦးတွေတုပ်လိမ့်ပြီးတော့သွားအဲ့လိုသွားတဲ့အခါကျထောပတ်စီဦးနဲ့တခါတည်းအသက်ရှင်နေတာအမေတော်ကြီးနဲ့ပါဆံပြီးတော့မဆံသေးပါဘာကြောင့်လဲဒီလိုဒီလိုပဲမေတော်ကြီးကဆပင်ထဲမှာခန္ဓာကိုယ်မှာတုပ်လိမ့်သွားလို့ပါဆိုတော့ဒီဒီလိုဆိုရင်မေတော်ကြီးမဝင်စင်နေဆိုပြီးလုံးဝတားလိုက်အဲ့ဒီမှာမေတော်ကြီးမဝင်စင်နေဆိုတော့ခမေတော်ကြီး သရောဒနာမင်းကြီးစားစရာတောက်စရာပွဲတော်စားရသေးလားမရပါဘူးမရတော့အဲ့ဒီမှာမရတဲ့အခါမှာသူတော်ရဏမင်းကြီးဟာဈဉ္ညာလျှောက်နေတယ်။ဘာလို့နေလဲဈဉ္ညာလျှောက်သောတာပန်ဆိုတော့ရှုမှတ်မှုပါမလားမပါဘူးလားပါပါတယ်ရှုမှတ်မှုလေးနဲ့အဲ့ဒီမှာအခန်းချင်းချင်းလေးချုပ်ခန်းလေးထဲမှာဈဉ္ညာလျှောက်ဈဉ္ညာလျှောက်နေတဲ့အခါမှာတစ်ခါတည်းရက်လည်းမသိ၊နှစ်ရက်လည်းမသိ၊ငါးရက်လည်းမသိ၊တစ်ပတ်လည်းမသိ၊ဆယ်ရက်လည်းမသိဘူး။ဘာကြောင့်လဲ ဇင်းညာရှောက်နေလို့ဇင်းညာဣရိယာကိုမျှနေတာဇင်းညာဣရိယာကိုမျှနေတဲ့အခါကလည်းကြတော့ဒီမှာကျမ်းမာပြီးတော့အသက်တူတာလားအသက်ရှိနေတာအသက်ရှိနေတာအဲလိုဘာသာမှလည်းမစားရဘူးလေဒီလိုနဲ့အသက်ရှိနေတယ်ဆိုတော့ဘာကြောင့်အသက်ရှိတာလဲဇင်းညာဣရိယာကိုမျှနေလို့ပါဗျာတဲ့ဟုတ်တယ်ဒီလိုဆိုရင်ဘယ်လိုလုပ်ရမလဲဇင်းညာမရှောက်နိုင်အောင်ခြေဝါးဓာခွဲပါဗျာဆိုမှအဲဒီမှာခြေဝါးဓာခွဲလိုက်တော့ ကဲမင်းကြီးဈဉ္ညာလျှောက်နိုင်သေးလားမလျှောက်နိုင်ဘူးအဲ့ဒီမှာပဲလက်တော်ဆန်ရတာဒါကြောင့်ဈဉ္ညာလျှောက်ခြင်းအပြင်ကျမ်းမာရေးကောင်းပြီးတော့အသက်တူမာလားအသက်ရှည်မာလားအသက်ရှည်ပါပဲသို့တော်ရဏမင်းကြီးရဲ့သာရတာလေးကိုကြည့်လိုက်ဟုတ်တယ်မို့လားအဲ့တော့မိမိတို့ကျမ်းမာမယ်အသက်ရှည်မယ်ဒါဘာကြောင့်လဲဈဉ္ညာလျှောက်လို့ဟုတ်တယ်မို့လားအဲခွေးတို့ဒီမှာခရီးသွားနိုင်ကြံ့ခိုင်အားဖြင့်ပြင်းစင်ရော ဇင်းညာလျှောက်တဲ့ပုဂ္ဂိုလ်ဟာဘလောက်ပဲအစာမကြေတဲ့အစာတွေစားထားတာဈဉ္ဉံလျှောက်နေစားကြတဲ့အစာလေးဘာဖြစ်သွားလဲကြည်ကျက်သွားတယ်ကြည်ညက်သွားတယ်တရားမှုဈဉ္ဉံလျှောက်ခြင်းအပြင်စားကြတဲ့အစာလေးလည်းကြည်ညက်ခြင်းဆိုတဲ့အကျိုးရတယ်နောက်နံပါတ်5မိမိတို့ဒီမှာရထားတဲ့တမာတိလည်းမပြတ်ဘူးတဲ့မပြတ်တမာတိမရသေးတဲ့တမာတိလည်းထပ်ပြီးရလာတယ်ဈဉ္ဉံလျှောက်တာ မဖြစ်သေးတဲ့တမာရီလည်းဖြစ်လာတယ်ဖြစ်ပြီးသားတမာရီကလည်းပို့ပြီးတော့မခိုင်မြဲဘူးလားခိုင်မြဲပါဘူးကဲဒီအကျိုး၅မျိုးရတယ်တရားမရသေးဘူးထားအောင်နော်ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်တဲ့အတွက်အကျိုးဘယ်နှမျိုးရလဲ၅မျိုးပါပဲကဲဒါလေးကိုစုကြည့်မယ်ဒါလေးစုပြီးရင်ပြီးတော့ဒီနေ့တရားလေးသိရအောင်နော်ပြန်ပါပြန်ထိုး ခရီးသွားနိုင်ခရီးသွားနိုင်ကြံ့ခိုင်အားဖြင့်ကြံ့ခိုင်အားဖြင့်ပင်စင်ယောဂပင်စင်ယောဂစာကြည့်ချက် အစာခြေပြက်မပြက်သမာဓိမပြက်သမာဓိငါးပါးရှိငါးပါးရှိသွားသိစင်ကြံအကျိုးဒီသွားသိစင်ကြံအကျိုးဒီစင်ကြံရှာပါလေအကျိုးဘယ်နှမျိုးရလဲငါးမျိုးရပါတယ်ငါးမျိုးရတယ်ဒါတကယ်လို့စင်ကြံရှောင်းနေမယ်ဆိုဒီအကျိုးငါးမျိုးလေးရနိုင်တယ်လို့ ပါရမီလေးပြည့်စုံမယ်ဆိုရင် သူ့ဘတ်တယဟန်ကြီးကဲ့သို့ဈဉ္ဉံရှောင်ရင်းနဲ့ယဟန်တာထိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါရဲ့ဗျာဒီအဲ့လောက်ထိအောင်ပါရမီမပြည့်စုံသေးဘူးဆိုရင်တောင်မှမိမိကြိုးစားပြီးတော့ဈဉ္ဉံမှန်လေးကိုရိုးရိုးသေးသေးဆရာသမားညွှန်ကြားတဲ့အတိုင်းမျက်တော်လေးချလက်လေးကိုပိုင်ဈဉ္ဉံလျှောက်တဲ့အခါမှာမျက်စိနဲ့လက်ကိုထူထင်းရတာနော်ဘာနဲ့ပါထင်းရတာလဲမျက်စိနဲ့လက်မျက်စိနဲ့လက်ကိုထူထင်းပြီးတော့တနည်းအားတလန်းတစ်ဖြောင်းလေးကိုခောက်တုံခောက်ပြန်ရှောင်း လက်ပတ်ပြီးမရှောင်နဲ့ခောက်တွန့်ခောက်ပြန်လမ်းလေးတစ်လမ်းကိုရွေးချယ်ပြီးတော့ရှောင်အဲ့ဒီရှောက်တဲ့အခါမှာစောစောကပြောရတဲ့သီချာဉာဏ်နဲ့မြင်အောင်ကြည့်ပဂရိမျက်စိနဲ့ကြည့်ရမှာလားဉာဏ်မျက်စိနဲ့ကြည့်ရမှာလားဉာဏ်မျက်စိနဲ့ကြည့်ရမှာဒီသေးသေးချာချာမြင်အောင်ကြည့်ရုပ်သဘောနာမ်သဘောအဖြစ်ဖြစ်သဘောသိမြင်နိုင်တဲ့ဝိပဿနာဉာဏ်လောက်တော့မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာဒီဒီဉာဏ်นี่အစဉ်စဉ်အားပြည့်လာရင်မိမိပါရမီရှိသလောက်ပယ်စင်းလွတ်နိုင်တော့တဲ့ အရိယာမညာပူညာမရနိုင်ဘူးလားရနိုင်ပါလိမ့်မယ်ကျွန်တော်ဆိုရင်မိမိလူဖြစ်ရဂျုံမနာဘူးလားရပါတယ်သာသနာတော်နဲ့တွေ့ရဂျုံမနာဘူးလားရပါတယ်ဒီတန်းချောင်မှုဘုန်းကြီးယောဂီများတရားအားထုတ်တဲ့အခါမှာထိုင်ဣရိယာပုလေးနဲ့ရှုမှတ်ရုံမဟုတ်ဘဲနဲ့ဈဉ္ညာဣရိယာပုလေးနဲ့ရောတည်တည်ချာချာကြာကြာနာနာရှုမှတ်ရင်တရားရနိုင်ကြလားမရနိုင်ဘူးလားရနိုင်ပါဘူးဗျာဒါကြောင့်ခုနာစာပရံဘိကဝေဘိက္ခုကိသံတော်ဝါကိသံမိတိပသနာတိ ခြိတော်ဝါခြိတော်မိတိပသနာတိနိသိဏဝါနိသိဏောမိတိပသနာတိတယံနောဝတယံနောမိတိပသနာတိဘေထွေယံတို့များဥချစ်သားတို့ပုဏ္ဏဆံပရံရှုမပွားများအထုပ်ပုံနောက်တစ်မျိုးကဘေကုယဟံဒီဝါယောဂီပုဂ္ဂိုလ်သည်ဒီနေ့သစ္စာတော်ဝါလေးပဲဟောတယ်နောက်ရကြတော့ခြိတော်ဝါနိသိဏောဝတယံနောဝရတဲ့ဣရိယာပုနဲ့ရှုမဖို့ထိုင်တဲ့ဣရိယာပုနဲ့ရှုမဖို့စဉ်းညာ အဲလျှောင်းတဲ့ဣရိယာပုနဲ့ရှုမှတ်ပုံလေးကိုနောက်ရကြမှာဆင်ဖို့မယ်နော်ပြန်ပါတော့ဒါကြောင့်ဘေခဝေယံတို့များကိုချင်းသားတို့ပုဏ္ဏဇာပံရှုမှတ်ပွားများအထုပ်ပုံနောက်တစ်မျိုးကဘေခဝေယံဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္စံတော်ဝါသွားတော်ဒီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစေမူလီကိစ္စမိတိသွားတိဟူ၏ပါဇာနာတိတိဟိဝါတိအောင်ရှုပါလေ။ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဘောဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းသာဓုသာဓုသာဓုအာလုံးယနေ့ပြုပြုများကုသိုလ်ဆုစုတွေအာလုံးမြတ်တမ်းရအောင်နော် ဤသို့ပြုရာဤသို့ပြုရာဘုံညာကြောင့်မြတ်ဘုံညာကြောင့်ချမ်းမြဧကြီးချမ်းမြဧကြီးအိမေမြည်သည်အိမေမြည်သည်ပြည်ထုတ်ချောင်းရွှေပြည်ထုတ်ချောင်းလမ်းမကောက်တဲ့လမ်းမကောက်ပဲရောက်ရပါလို့ရောက်ရပါလို့ထိုဘဝထိုထို ကျင်လေရလေကျင်လေရလေဒုက္ခပိဒံဒုက္ခပိဒံယမအပေါင်းယမအပေါင်းမကောင်းဟူသည်မြတ်မကောင်းဟူသည်မြတ်မတွေ့ရပေမတွေ့ရပေမကောင်းဟူသည်မြတ်မကောင်းဟူသည်မြတ်မကြားရပေ မကြာရပဲသဗ္ဗအိစ္ဆာသဗ္ဗအိစ္ဆာမင်္ဂလာကိုမင်္ဂလာကိုရွေကတာတိုင်းရွေကတာတိုင်းရစေတော်ရစေတော်ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာ ကာရမရှင်မင်းဆရာတော်ရဲ့ဆေရဲ့တတိပ္ပံအချိန်လေးတရားစခန်းပွဲကြီးမှာဟာရဒါနဘောဓနာဒါနလူတိုင်းကြတဲ့ကုသိုလ်ရှင်များကတော့အာယုံစွာလူရှင်များမှာဘိယနာယောဂီများဖြစ်ကြတဲ့ဟေရီကုငုယင်ဟာငုယင်ကင်ယုံဝင်းနဲ့အန်ချောင်းမိသားစုဓာတ္တဆံမိသားစုများမှာလူတိုင်းကြပါလေ။ နေစွမ်းချိန်ကကာလမှာနေစွမ်းမှာတော့ဖြင့်ကွယ်တော်လူဦးချစ်ရွှေဟာရည်စူးပြီးတော့အာထုစေယောဂီဖြစ်တဲ့ဒိဋ္ဌိကမကြီးယောဂီတော်ဆန်းမိသားစုနောက်အချောရည်များလူတိုင်းရတဲ့လူရှင်များမိတို့ခုချောရည်တွေကြည့်လိုက်တဲ့အခါမှာဓမ္မယုံကြီးပုံမှာဆိုတာချောရည်ဘူးတွေမျိုးစုံနဲ့တွေ့နေရတယ်။နောက်ပြီးတော့တောင်းရည်တန်းတွေလူတိုင်းရတဲ့လူရှင်များပေါ့ဒါလူတိုင်းရတဲ့အာရဒါနတွေလူတိုင်းရတဲ့ဘောဓနာဒါနတွေလူတိုင်းရတဲ့ကုသိုလ်ရှင်တွေ နောက်ပြီးတော့ဒီဆွမ်းကိုရဝဆတွေဆောင်ရွက်ကြတာအာယုန်တဲ့ချိန်ကာလမှာဖြစ်စေနေသောချိန်ကာလမှာဖြစ်စေေဝယဝဆကုသိုလ်တွေရောမရကြဘူးလားရပါဘူး။ဝယဝဆကုသိုလ်တွေလည်းရှိကြတယ်။နောက်ပြီးတော့ခွန်ကြီးတို့ယောဂီများမှာဆိုရင်အခုတရားတော်ကိုယူနေသာသနာကျရတဲ့ဓမ္မသာဝနာကုသိုလ်တွေမရဘူးလားရပါဘူး။ဒါမိမိတို့စောင့်တည်ဆောင်တင်ကြတဲ့သီလကုသိုလ်တွေမရဘူးလားရပါတယ်ဗျာမိမိတို့ဒီမှာအချိန်ပြည့်စက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်နဲ့တပြေးညီ ဒီသတိပဋ္ဌာန်ဝိပဿနာလုံတရားတွေကိုကျင့်ကြံပေါ်များအားထုတ်နေရတဲ့ဘာဝနာကုသိုလ်တွေရောမရဘူးလားရပါတယ်ဒီအဲ့လိုပဲဒီကုသိုလ်စုစုတွေကိုအားလုံးပေါ့ဒီနေ့ပြုတဲ့ကုသိုလ်စုစုတွေကိုအားလုံးမိဘမှာစပြီးတော့ ဝိနည်းများကိုကိုယ်ညှတမ်းပေးဝင်မှာဖြစ်ပါတယ်ကိုပြုတဲ့ကုသိုလ်လေးတွေကိုကိုအာရုံပြုတာပေါ့ပါနော်ယနေ့ယခုယနေ့ယခုပြုပြုသည်မြပြုပြုသည်မြညဘာကကိုညဘာကကိုမိဘဆရာမိဘဆရာမြို့တဟာနှင့်မြို့တဟာနှင့်ကိုမာဆောင်ကြံကိုမာဆောင်ကြံကိုဆောင်နကံ ကိုဆောင်တကအရင်စ၍အရင်စ၍ရှိသမျှလုံးစုံရှိသမျှလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်သမျှဖြစ်ဖြစ်သမျှဝိနေယတို့ဝိနေယတို့ရကြပါစေရကြပါစေငါဝေသည်ငါဝေသည်ညာထွေတာတို့ ညာခွေသာဓုခေါ်စေတော်ခေါ်စေတော်မြတ် တိပ္ပံလမ်းစဉ်အတိုင်းရိုးရိုးသေးသေးချင်းချင်းပွားများအထုပြီးတော့ရှုမှတ်နေစေမှာပဲဒီတရားတော်လေးကိုယ်တိုင်ကိုယ်ချတွေ့သည့်ခံစားနိုင်ရပြီလေမင်္ဂလာဓမ္မအကြောင်းတိုက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဒီကြောင်းတိုက်ဆရာတော်ဝိဓမ္မာကာမိတွဲမဲ့ဆရာတော်ခွင့်မိတ်ကြတော်နဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။ကျေးဇူးတင်ပါတယ်